တို့မနေကပညာအကြောင်းပြောနေတာနော်မှန်ပါပါဟုတ်နော်တို့ကတပည့်လုံးပညာအမှတ်နဲ့ပြီးခဲ့တာမှန်ပါဗျာခုချိန်တည်းရဲ့ပညာအမှတ်နဲ့ပဲလုံတော့ဗျာမှန်ပါဗျာပညာအမှတ်ကဘာလို့မှာတော့သူ့ခန္ဓာအတွက်ပဲသူလို့မှာနော်မှန်ပါပါဟုတ်နော်မှန်ပါအဲခန္ဓာသူဟိုဘဝတစ်ခုရလာတယ် ဘဝတစ်ခုရလာတော့သူ့ဘဝနဲ့ထိုက်တိုင်းနဲ့ရုပ်တရုပ်ပေါ်လာတယ်ဟုတ်နော်မှန်ပါပါအဲ့ဒီရုပ်ပေါ်လာလို့ရှိရင်အဲ့ဒီရုပ်ကိုစောင့်ရှောက်ဖို့ထိမ့်သိမ်းဖို့တွေးမွေးဖို့အတွက်ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့နာခန္ဓာ၄ခုပါလာရတယ်ဟုတ်နော်မှန်ပါပါအဲ့ဒီနာခန္ဓာ၄ခုကသူ့ရုပ်အတွက်ကိုအလုံးလုံးထားတို့ဘူးမဟုတ်ဘူးဟုတ်နော်မှန်ပါပါဟင် သူရလာတဲ့ယုတ်ခန္ဓာအတွက်ပေါ့ဗျာတို့နွားကြီးဖြစ်ခဲ့ရင်နွားယုတ်ကြီးအတွက်လုံးမပေါ့ဗျာတို့ကျွဲကြီးဖြစ်ရင်တော့ကျွဲယုတ်ကြီးအတွက်သူလုံးမှာတော့တို့အတွက်မလုံးဘူးဟင်အဲသူကဘာလုံးမှာတော့ဗျာဝေဒနာကလည်းသူ့ယုတ်ကြီးနဲ့တဲ့မတဲ့ခံစားကြည့်မှာပဲနော်ပညာကလည်းအဲဒီဝေဒနာခံစားကြည့်တဲ့အတိုင်းကိုလိုက်မှတ်သားပေးမှာပဲနော်မှန်ပါဗျာစေနာစေနာဥဆောင်တဲ့သင်္ခါရကလည်း အဲ့ဒီဟိုခံစားမှတ်သားတဲ့အတိုင်းလိုက်ပြီးဆောင်ရွက်ပေးမှာပဲနော်ဝိညာဉ်ကလည်းကောင်းမကောင်းသူ့ဟာသူလိုက်ပြီးဆုံးဖြတ်ပေးမှာပဲအဲ့တော့သူကဘာဆုံးဖြတ်တာသူတန်းနဲ့တည့်ရင်ကြိုက်တယ်ပေါ့ဗျာသူတန်းနဲ့မတည့်မကြိုက်ဘူးပေါ့ဟုတ်နော်မှန်ပါပါသူတန်းနဲ့တည့်ကြိုက်မှာပဲတို့ကြည့်ပါလားဗျာအရဲ့ဓာတ်တဲ့သူကြိုက်ကြိုက်တာ ဓာတ်နဲ့မတည့်ဘူးကြိုက်ဖုန်းဖေးဗျာဟုတ်နော်မှန်ပါပါအရက်ကတော့ရက်ပဲနော်သူ့တော့ကြည့်ဝေဒနာပဲတွေ့မှာပါဟင်မှန်ပါဝေဒနာပါပဲဗျာသူ့တော့ကြည့်ဝေဒနာပဲတွေ့မှာမှန်ပါနော်သူ့တော့ကြိုက်သူကတော့ဒါဒုက္ခဝေဒနာလို့ပြောတော့မှာမကြိုက်သူကတော့ဒါဒုက္ခဝေဒနာပြောတော့မှာပဲလေရက်ကတော့ရက်ပါပဲသူကဒုက္ခလည်းပြီးတာမဟုတ်ပါဘူးဒုက္ခလည်းပြီးတာမဟုတ်ပါဘူးရက်ကတော့ရက်လို့တတ်တိပြမှာပဲလေ ဟုတ်နော်မှန်ပါဗျာအဲ့တော့ဓာတ်တဲ့သူကဒါကြိုက်တယ်ဆိုတော့မှာပေါ်ဗျာဓမ္မတိတ်တော့မကြိုက်ဘူးဟေးဆိုမသုံးဘူးပေါ်ဗျာအဲ့တော့ရှိနေတဲ့ပညာအမှတ်ကသူ့ရထားတဲ့ရုပ်အတွက်မလုပ်ပါဘူးတို့အတွက်မလုပ်ဘူးဟုတ်ဗျာမှန်ပါဗျာဟင်အဲ့တော့တို့သာသနာနဲ့ကျုံတဲ့ဖရာသားတော်သမီးတော်များကြတော့ ဒါနဲ့မပြီးနဲ့နော်ဟုတ်နော်မှန်ပါမနေ့ကတို့ပြောခဲ့တဲ့တဲမှာအဲဦးမင်းဘုန်းကြီးတို့ကပုံသိမှာပေါ့ဗျာခန္ဓာဖြစ်လာရင်ဖတ်တဲ့ဝေဒနာပညာစတဲ့ရှင်ဘုရားတို့အဲဒါပါစိတ်ဓာတ်ရောအညာသမားနေခေါ်မပေါ်ဗျာပကိန်းကြီးရောအဲ့ဒီသက်သုံးလုံးပါရမှာကြီးပဲဗျာ အဲ့ဒီဓာတ်တမတဲကိုအကြောင်းပြုပြီးအာဟုကို14လုံးပါမှာဗျာဟုတ်ကလားဗျာဒါတော့အရှင်ဘုရားတို့မှာလားဗျာနွားလည်းအဲ့ဒါဟုတ်နော်ခွေးလည်းအဲ့ဒါအဲအဲ့တော့လူတွေရဲ့စိတ်တတ္တဝါတွေရဲ့စိတ်ကိုကြိုးကင်တာအဲ့ဒီ29လုံးရှိသေးလားဗျာရှိတော့ဘူးနော်ဟင်ရှိတော့ဟင်တို့တောင်တို့မူတို့တင်တော့ဦးပေါ့ ဒါမို့ရင်ရှိနေတဲ့ဟိုတရိษံနေလဲဒါပဲဗျတရိษံရဲ့စိတ်ကိုကြိုးကင်တာဟောဒီ29လုံးပဲအဲ့ဒီစိတ်ကိုကြိုးကင်တာကိုစေတသိက်လို့ထုံတာလေဟုတ်ပါဘူးဒီစိတ်ကတော့စိတ်ပါပဲအဲကြိုက်တာကသွားပြီးကြိုးကင်နေတော့မှကြိုက်စိတ်စိတ်ကတော့စိတ်ပဲမကြိုက်တာကသွားကြိုးကင်တော့မကြိုက်စိတ်ဖြစ်တာလေဟုတ်ပါဘူးဟင်အဲ့ဒီဟိုကြိုက်မကြိုက်ကိုဒုစားလို့စေတသိက်လို့ထုံတယ် စိတ်ကိုကြိုးကိုင်းတာလေဟုတ်နော်ဒါကတော့သာသကားဒီပါအဲ့တော့ဘုရားနဲ့ကြုံနေဘုရားသာသနာနဲ့ကြုံနေအဲတို့ပါတို့အဲဆရာတွေနဲ့တွေ့တဲ့ကာလကြာမှဘုရားပေါ်ယုံကြည်တဲ့တရားဘုရားခိုင်းတဲ့အတိုင်းအာထုတ်တဲ့တတိဟိရိဥတ္တပါတို့ဝင်တော့မှတင်နော် ရှင်ဘုရားတို့တုံနေကြဆိုတောပနာ25လုံးလားဟုတ်ဗျာဟင်မတင့်တယ်တဲ့အမူအရာတွေကိုတင့်တယ်အောင်လုပ်တဲ့အဲကျိုးကြိုင်မဲ့စိတ်တိတ်25လုံးဆိုအောင်ဆုံးဘောဟာတိအာမောဟာတိတင်နော်ဟုတ်နော်25လုံးဘောမှာပဲအဲ့ဒါကတို့သုံးရသေးဘူးကြည်ချင်းနေသုံးပြီးပလားတတာတို့ တတိတို့တို့အပင်ညာမှန်နေတာတော့လားတတိမှန်နေမတော်ရသေးဘူး။သွားပြီးပြလားကြည်ချင်းတွေသွားစေပါကြည်ချင်းတွေသွားသေးဆိုတော့ပါတော့တွတ်တွတ်လားနှီးနှီးလားနှီးနှီးပါဟုတ်ကလားစိတ်စိတ်ကကြဲကြဲလားကြဲကြဲပါဟာကြဲကြဲအခါကြဲကြဲအခါကြဲကြဲကြောက်တော့ပေါ်ပါမလားဟုတ်ပါရဲ့ ဥပမလားအာမောဟသွားမှာလေမောဟကအာမောဟသွားရမှာဝိုးပြမှာဟုတ်နော်ဟင်အဲ့ဒီလိုသွားရမှာအဲ့တော့တို့ကတတိအရေးကြီးဆုံးပဲဖရာဘောကိုမေယုဖလာယုံတော့ရှိကြသပေါ့ဟင်ကိုမိဘကယုံထားတော့လိုက်ယုံရသကိုကိုပဲယုံတော့ဟုတ်ပြီမှန်ပါကိုပဲတရားဖြစ်ပြီဘာဖြစ်လို့ကိုပဲဒီညာမှမရဘူး ဟုတ်နော်မှန်ပါပဲတိထားတာလဲတုတာတိနဲ့စိန်တာတိပဲရှိသေးတယ်ဟုတ်နော်မှန်ပါကိုကိုယ်တိုင်ပွားလို့သိတယ်ဘာဝနာတိမရောက်သေးဘူးကြာတော့ဟုတ်လားမှန်ပါကိုယ်ပိုင်ဒီမဟုတ်သေးတဲ့အတွက်ကိုယ်ပိုင်တရားထုတ်မရှိသေးဘူးဟုတ်နော်မှန်ပါဗျာကိုယ်ပိုင်တရားမရှိသေးရင်တို့ကိုယ်ပိုင်တရားရဖို့အတွက်ကတော့တတိဆောင်ရမှာနော်မှန်ပါဗျာတတိနဲ့ယူရမှာဟင်အဲ့တော့ဘာယူတော့ ရှင်ဘုရားတို့ဒီဝိသားတွေတွေကပါပဲတီလီပဋိထာယနရောတပညောဆိုစိတ်တံပင်ရင်းစပါဝယအာတာပိနိပကောပိခုတောဣမဝိသတာလီစတံဆိုတာရှင်ဘုရားတို့ရပြီဒါတွေတော့ဟင်ဟင်အဲ့ဒီတိုင်လုံးဝမှာတယ်တတိကြီးတယ်မရဘူးနော်ဟုတ်ဗျာအမှန်ဟင်တာပညောနရောဆိုပညာရှိတော် လူသားပေါ့ဗျာဟုတ်ဗျာမိဘကောဟင်အာဒါဘီဆိုတာကြောင်းညဆိုင်သောလူသားပေါ့ဗျာဟုတ်ဗျာမိဘကောဆိုစိတ်ကိုရင်းကျက်အောင်မွေးမြူသောလူသားပေါ့ဗျာဟုတ်ဗျာအဲ့ဒီလူသားဟာသီလကိုရှိဦးစွာတည်အောင်လုပ်ပါဟုတ်ဗျာဒါပြီးစိတ်ကိုပွားဖြစ်အောင်ပွားပေးပါ ကောင်းစိတ်ကိုမှန်ပါမှန်ပါမှန်ပါကောင်းစိတ်ကိုမှန်ပါဟိုကြည်ချင်းလေတွေကအဲမျိုးလို့မဟုတ်ဘူးဗျအလေးကြပေါ့အဲအလေးကြပေါ့မြက်လို့မဟုတ်ဘူးဗျကြည်ချင်းလေတွေကစပားမျိုးလို့ကြိုးရပါတယ်ဗျပွားရပါစားကောင်းတဲ့မျိုးလေမှန်ပါဟုတ်နော်လေးကြပေါက်ကတော့ဗျာမိုးကြထားတဲ့သူ့အတူပေါက်ထားပါ ဟင်စိုက်ဖို့လိုသေးလားဟောထုံရောထုံရသေးလားဗျာဘယ်ဒီနာငါလေးကြပေါက်ကလေးပေါက်အောင်ဆိုပြီးတော့ဗျာထုံအပေါက်ညာပေါက်တာကိုဟင်ဟင်အလေးချပေါက်ကတော့လွယ်ပါဗျာသိပြီတိုင်းလှုပ်ထားလိုက်ပြီးတာဟုတ်ဗျာသာကောမျိုးကြတော့မိုးနဲ့ချင်းညမြင်းနဲ့ချင်းညလေးနဲ့ချင်းညနဲ့ဒါတောင်ပေါက်ချင်မှပေါက်တာဗျာမှန်ပါဟုတ်ကလားပေါက်လာဗျာဒါတောင်ဟင်တော်နေ ဒီချိန်ဒီမိုးလေးနဲ့ပဲနေဆိုချိန်လိုက်လွဲသွားတာမေးဆိုမျိုးဆုံးလာကများထင်တယ်ဟုတ်လားလားအမျိုးဆုံးလာကများထင်ဗျများပါဗျဟင်များပါအဲ့တော့စိတ်ကိုပွားများရမယ်ဆိုကောင်းစိတ်မျိုးကောင်းကိုပွားပေးပါဟင်ပြီးတော့မျိုးကောင်းကြောင့်စိတ်ပွားလို့ရတဲ့ပညာကိုလည်းပွားပေးပါတဲ့ဟုတ်ကဲ့အဲ့လိုပွားပေးနိုင်မှ တို့ပါတော့အခုရှိနေတဲ့ကိလေသာအရှုပ်သွေးကိုရှင်းနိုင်မယ်နော်ဒါနာသားတစ်ပါးကမီလို့ဖျားဖြစ်ရဲ့ဖြစ်မှန်ပါပါနာသားတစ်ပါးကတပြီတော်တို့အတွေးရှုပ်ထွေးတွေအရင်အရင်ရှုပ်ထွေးတွေအများကြီးဖျားအဲ့ဒါတွေကိုတပြီတော်တို့ဘယ်လိုဖြေရအဲဖြေချင်းရပါမလဲလို့မေးလို့ဒီစကားကိုဖျားဖြေတာလေ ဟုတ်နော်အင်းအရှုပ်ထွေးတွေဖြေဖို့တို့အတိချအရေးကြီးဆုံးဟုတ်ဗျာတီလာကိုထူထောင်ရတီလာနဲ့ကိုနဲ့နှုတ်ကိုအရင်လုံအောင်လုပ်ရတာဟုတ်နော်ဖမ်းရင်လာကစိတ်ခိုက်စားခြင်းလားစိတ်နော်ခိုက်စားခြင်းလားစိတ်နော်သို့တော့အပြင်က ကိုယ်နဲ့နှုတ်နဲ့မလုံရင်ဒီစိတ်တို့ဘယ်လိုမှဖမ်းလို့မရဘူး။မှန်ပါဗျာ။တို့ပေးနေကြဥပမာဆိုစလုံးနဲ့ရေထဲတိုင်ကြည့်ပါဗျာ။စလုံးထုတ်တလောက်ရေခါ။မှန်ပါမှန်ပါနော်။မှန်ပါရေပုံမြင်ခတ်တလောက်စလုံးနဲ့အနေဆောင်ဖြစ်တာ။မှန်ပါမှန်ပါဟုတ်နော်။မှန်ပါအဲ့ဒါကိုတဲပြင်ပေါ်တဲပုတ်ပေါ်ကိုစလုံးတင်ထားတာတောင်းစလုံးငိမ့်နေ ုံတော့ရေကပေါ်မြင်ခံရခတ်သေးတာနော်မှန်ပါပါဟုတ်နော်မှန်ပါဟင်ဟင်နိုင်ချက်ကိုမရဘူးမှန်ပါတော်တော်ကြီးကြာကြာကြီးကိုငိမ့်နိုင်မှဟင်တို့ဟိုကရေပေါ်မြင်ခံလွတ်ထားအဲ့တော့အဲ့ဒီစိတ်ကိုငြိမ်စေချင်တာပါစိတ်မငြိမ်လို့တို့ကိုယ်ကိုထိုင်ခိုင်းနေတာလား ဟုတ်နော်မှန်ပါပါဟင်စိတ်မငြိမ်လို့ကိုယ်ထိုင်ခိုင်းတာပါဟုတ်ဗျာမှန်ပါတီလာကလည်းစိတ်နဲ့ကိုယ်ကိုမဟုတ်တာမလုပ်အောင်ထိမ့်ပေးခိုင်းတာပါသူ့ထိမ့်တရားဟုတ်ဗျာမှန်ပါပါဟင်အဲဒုပြီးတဲ့ဥပမာတစ်ခုရှိသေးဒုငယ်ငယ်တုန်းကဖြစ်ခဲ့တာဒီအဲဒီနေရာအဲတိုက်တဟခိုက်တဟအဲ့ဒီတိုက်သူခိုက်သူကိုဖမ်း ဖမ်းမမိတော့သူ့အိမ်ကမယားတွေဖမ်းမယားဖမ်းတော့လိမ့်မိတော့ဗျာအခုလည်းကိုနဲ့နှုတ်နဲ့ကစိတ်ရမရနဲ့အတူတူပဲလေစိတ်ခိုင်းတာလို့ရတာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့စိတ်မမီတော့ကိုယ်နဲ့နှုတ်ထားရတော့ဗျာမှန်ပါဗျာဟုတ်ဗျာရည်တယ်ဖို့တော့ဘာလို့ရည်တာတော့ဖို့ရဟေးဟေးငြင်းငြင်းတာစိတ်ဟုတ်နော်မှန်ပါ အဲအဲ့ဒီတို့အနည်းဆုံးတို့အာထုတ်ခရတုန်းကတော့တဏှာကြီးလောက်အာထုတ်ခဲ့ရပါတယ်တဏှာကြီးအာထုတ်တဏှာကြီးလောက်တော့အနည်းဆုံးထိုင်ပေးရဟုတ်နော်ထိုင်ပေးပါတဏှာကြီးလောက်တော့ဒီခံပါဟုတ်ဗျာဟင်တို့ခန္ဓာထဲမှာလက္ခဏာကငုံနေတာအတွင်းလက္ခဏာငုံနေတာများကြီးအပြင်လက်ပေါ်ပြတာလည်းရှိပါတယ် သာနိစ္စလက္ခဏာကိုတန်တတိပညာကဖုံထားတယ်လို့စာကဆိုပါတယ်ခန္ဓာဖြစ်စဉ်ကခြေကအဲပြက်ထွက်လိုက် နောက်ကအစာထိုးလိုက်ခြေကပြက်ထွက်လိုက်နောက်ကအစာထိုးလိုက်နဲ့ဖြစ်စဉ်ကြီးကတန်းနေတာလေမှန်ပါပါအဲတော့တို့ကမြဲတယ်ပဲထင်တော့ဟုတ်နော်ပြီးတော့တန်တန်နဘိကြီးရတဲ့လူကောင်ကြီးတို့နတ်ကောင်ကြီးတို့အဲယောက်ျားကြီးတို့မိန်းမကြီးတို့ရှိနေတော့အတ္တဘူရိကြီးကလည်းအပြင်ကနေကြည့်ညင်းမှုမှမရတာပဲမှန်ပါပါအနတ္တကိုသူကဖုတ်မယ်လို့စာကားဆိုတယ် ဟင်ဒုက္ခဘုံနာတော့ဣရိယာပုတ်ထေညာဟင်ဟင်အေးဘာလို့ဘယ်ဘက်ညောင်းလိုက်တော့ညာဘက်ကလေးရွှေ့လိုက်ညာဘက်ညောင်းလိုက်တော့ဘယ်လေးရွှေ့လိုက်လဲအေးဒုက္ခမှသိလို့လားဗျာမသိအောင်အဲဒုက္ခမှမသိအောင်ဣရိယာပုတ်ကဖုံနာတယ်ဗျာအဲတော့ဓာတ်တနာကြီးနာလုံနေဟင်အဲအဲ့ဒါအဲတရားသိသိချင်းလို့အဲ့တော့ဒုက္ခကမပြဘူးလားတပါပါဟင်အဲခန္ဓာဒီဒုက္ခတော့ဟုတ်မဟုတ် ဟုတ်ပါဗျာနော်ဒုက္ခလို့နေပါဒုက္ခတွေကတဏှာလောက်ထိုင်မလှုပ်နဲ့ဆိုမကြဘူးလားကြပါပါကြပါလားကြပါပါဟင်ဒုက္ခမှမဟုတ်ပြီလားသိပါလားဥပမလားဗျာအဲ့ဒါအပြင်ထွက်ပြတဲ့ဒုက္ခရှိသေးတာတော့အတွင်းကဒုက္ခရှိသေးတယ်ပြီးတယ်မကဒုက္ခတွေရှိသေးတယ်ဟုတ်ဗျာ အဲ့တော့ဣရိယာပုဂ္ဂိုလ်ဒုက္ခကဖုံးတယ်လို့ဆိုပါတယ်ဟုတ်ဗျာအဲ့ဒါကိုပေါ်သိခြင်းလို့သူကထိုင်ကြရတယ်လူကျင်တာတော့သိဖမ်းနေတာပဲဟုတ်ဗျာအဲ့ငြိမ်သွားပြီကိုယ်စိတ်ကိုပိုင်ပြီဆိုရင်တော့ဣရိယာပုတ်၄ပါးပဲဣရိယာပုတ်ကငါ့ကိုအကျိုးပြုသလဲဆိုကြည့်ပါမှန်ပါပါဟင်ထိုင်နာကဘူပြီးကိုယ့်အတွက်ကိုအမှတ်တက်တယ်ဆိုထိုင်နာဥလားပြီမှန်ပါပါဈဉ္ညာက အဲကျေးဇူးပြုတယ်ဆိုဈဉ္ညာများများအထုတ်ပြီအမှန်အထုတ်ပြီဘုရားတပည့်တော်များကစိတ်ညာမမှာစိတ်ညာကိုညာမမှာဘုရားတပည့်တော်များပွင့်ခဲ့တဲ့ညာမှာများဈဉ္ညာနာရှိတခြားကပွင့်တာမဟုတ်ပြီးတော့ဘယ်နေရာပွင့်မယ်ဘယ်ချိန်ပွင့်မယ်မရှိဘူးအမှားပြည့်တဲ့နေရာပွင့်မှာပဲအိမ်မှာတွေကလည်းပွင့်နေတာပဲ ခမအိုးကြောင်ကလည်းပွင့်နိုင်တာပဲအမှားပြည့်တဲ့နေရာပွင့်မှာပဲလေမှန်ပါဗျာဟင်တရားမျက်နှာမလိုက်ပါဘူးအဲဒုဒုငါအဲအရှင်ဘုရားကြွားမှာနော်ဟင်ဘုရားတော်ကြွားခြင်းလို့တောက်နေတာပဲဟင်ဟိုမဟာစီတဲ့တော်တော်ငါတဲ့ကငါအမှန်တရားသိရင်တော်ပြီဘာညာမရခြင်းရမရခြင်းဒီစိတ်နဲ့ပွား ပြီးတော့ဘုရားတော်ကပြောခံနေတဲ့ပုဂ္ဂိုလ်မျိုးလူကြားပြောရင်တော်တော်ရှက်တယ်။နေငယ်တုန်းကဆိုလူကြားနာမည်ခေါ်တာကိုမရမခံနိုင်တာ။နာမည်များခေါ်လိုက်ရင်ခေါင်းကြီးကိုပုတ်ကြီးတော့တောင်းကြီးတော့ဖြစ်သွား။အဲ့တော့ဖြစ်တာဗျာ။အဲ့တော့လူကြားများအမှန်ခံရသိချက်တယ်။အဲ့တော့မင်းအပြောမခံကြီးနဲ့ခေါ်ပြောလို့အောင်လုပ်နော်။ဟုတ်နော်။မှန်ပါဗျာ။မင်းအပြောမခံကြီးနဲ့ခေါ်ပြောလို့အောင်လုပ်။ဟင် အပြောလဲမခံရင်ဘူးလုတ်တော့လဲအပြောလွတ်အောင်မလုပ်ဘူးဆိုရင်တော့မင်းလူမိုက်ဖြစ်မှာနော်ကိုကိုကိုအဲ့လိုတပါတင်တော့အဲ့တော့သူခိုင်းတာလုံနိုင်အောင်ပြီးတော့သူပြောတာကြင့်နိုင်အောင်ဆိုဖုံးဆိုလဲသဖေးပေါက်ကသုံးလုံးစာလောက်စားပါတယ်ချင့်ကျင်စားဘောင်းဆောင်သူ့လိုသူခိုင်းတဲ့အတိုင်းမလုပ်နိုင်ပါဆိုလို့အဲညာကုစိတ်တိုင်းရညာရပြီဆိုမှစိတ်တိုင်းရစားတာ ဟင်ဟွာပေါ့စားကောင်းကောင်းယောဂီ6ယောက်ကိုဟွာပေါ့လေအဲနှိမ့်ချတယောက်ဘသူကဥဥပေါ့ဥတဲ့လူကအဲကျွတ်တော့9ယောက်မလာမချင်းအဲ့ဒီကဘသူမှကျုပ်ကရင်ဥလဲအဲဂျန်9ယောက်မလာမချင်းပေါ့ဗျာအဲဂျန်နဲ့ယောဂီကထိုင်နေဆိုခုမဲ့တော့ခုမဲ့တော့အဲ့ဒါကညာကိုညာကိုရပြီဆိုတော့ကြိုက်တော့စားတာသူများပြီးနေပြီးနေ ဟင်ဟင်အဲ့လောက်ဒီကိုစားပြထားစားတော့တပိတော့ခံသုံးလုံးနဲ့သုံးအဲ40ခုနှစ်ဝါဇူလာသန်းမရေနေ့ည6နာရီအစထိုင်ပါတယ်ကျုပ်ကအဲ3ရက်နေ့ညနေ9နာရီနဲ့6နာရီကြာဈဉ္ညာကမ္မထာကစပြီးတော့တမာရီရတာဒီအကျွားအချာကစရတာ အဲ့ဒီမှာအေးပါလိုက်နှွေးကြသွားလိုက်အေးပါလိုက်နှွေးကြသွားလိုက်အဲ့ဒါသွားတွေ့ဟင်တိုးရနေညာနေ9နာရီနဲ့6နာရီကြာဈေးညံကမ္မထာအချိန်မိုးပဲအဲ့ဒါဟိုမမေ့အောင်မှတ်ထားကိုတွေ့တာလေးကိုအဲလေးရနေမနေ့ကျတော့ဆရာတော်ဥပလိတာသွားဆော့ယောဂီကြက်နာထားပါလားလို့မေးတယ်ယောဂီကြက်နာထားပါလားမေးတယ် မိမသူလိုကိုခဏခဏအာယုပြုထားတာဘုရားဟုတ်ဗျာရှည်ရနေအဲမနေ့ရှင်းနိုင်ကြတော့သူတို့ခေါ်တော့အာယုံသန်းနမိတ်ဆံတော့တမာရိတိသာသာဖြစ်တတ်တာသူကတစ်ဖက်ကအမျိုးသမီးအလောင်းဘယ်ဘယ်ဒုကောင်းထိတ်ကနေပြီးတော့ဖင်းလိုက်ကြည့်လာပေါ့တဲ့ထုံး အဖြူပေါ်ကိုအဝါလုံးလေးအနုအရင်နဲ့လုံးလိုက်ကလေးတွေရိုက်ထားတာပေါ့အဲ့ဒါကိုဟိုအင်းကြီးရောလုံးရောဖယ်ရှင်ပေါ့ဖေ။အဲ့ဒါဝတ်ထားတာအဲဓမ္မမဟာတိဓမ္မယုံဒေါ်ကျွေးဓမ္မယုံနဲ့တနင်္ဂနွေတောင်းနာဝေဘူးဆရာတော်ဘုရားကြီးတင်အားယုံကြီးနဲ့ကြော့ဘုရားတော်ညာဘက်တူထိတ်အမျိုးသမီးခေါင်းကြီးကထိုင်ထိုင်ပြီးတော့အင်းခုချိန်ကစပြီးသီလဝါစာသမာဓိဝါစာ ပညာဝါစာသုံးခုသောစကားကိုသာသုံးတော့ဗျာကြံကြွသွားအမျိုးသမီးလောင်းနဲ့ပျောက်သွားပြီးရောနေကြတော့ဆန္ဒနာဤထိုင်အားထုတ်ဆန္ဒနာဤထိုင်အားထုတ်တစ်ချက်ထိုးတော့ဣရိယာပုပြောအမှန်မလို့ပဲကြောင်းသွားတာပဲတော်ကျွေးဓမ္မယုံဘောကဆင်းကံနည်း ဣရိယာပုတ်မတူတဲ့နေရာခေါ်တာအမြင်ကအနိဖြစ်မှာအဲ့ဒီနေရာတတိအားမှတ်ရင်ပူပြီးထင်ရှားတတ်အနိငါအမြင်တက်ခံပူပြီးထင်ရှားပါညီညီကိုဒီတိုင်းသွားနေတာမတူအထင်ရှားဆုံးပဲရိုးရိုးပါပဲဘယ်လမ်းနဲ့ညာလမ်းနဲ့နဲ့ကျွတ်တို့နေတာကအရိယဝါဒအကြောင်းအောက်ထကျွတ်တို့နေခဲ့တဲ့ခန္ဓာဘက30 အဲ့ဒီတုန်းကနံပါတ်က30ရတာဖျားအဲ့ဒီမှာထိုင်နာဗျအဲ့ဒီကိုသွားမှာဗျအဲ့တော့အဲ့ဒီအရိယဝါဒကြောင့်တော့ညကပရာဆောင်ဆိုင်တာအထက်ထကမြေပေါ်မှာကျွတူဝအောက်ထဆိုတော့ဟိုမြေအောက်ဆင်းရတော့ဗျဆင်းဆင်းပြီးဖယ်လာနဲ့ညာလန်းတဲ့နဲ့ဆင်းတာပဲဟဲအောက်ထချီကုန် ခဏခုံနဲ့ရောက်ရောကောင်းမွန်လက်ကနေဖြစ်သွားတယ်အဲ့မှာတတိကဘာတုံးဆိုကြည့်ယုတ်ကတက်မဲ့ကြီးတက်ယုတ်ကြီးတိုင်းပါရှိအဲ့ဒီမှာနာဖြစ်သူကအချက်ပြလေးသူဘယ်ဘက်ခြေတော့တဲ့ကူလက်ကနေဆိုမှဘယ်ဘက်ခြေတော့ကြီးကဘိုးပါအဲ့ဘယ်ဘက်ခြေတော့ပြီးတော့မှညာဘက်ဘက်က ရှိမှလက်ကနေပေါ်ဒါညာပကြီးကမိုးရုပ်ရှင်ကိုအနှေးရိုက်ကြသလိုကိုဗျာဟင်အဲဘုံဘုံနဲ့အေရီယာလေးအဲကျင်းရဲ့အိမ်ဘက်သွားမယ်လို့တော့လှဲ့ကျင်တဲ့အချိန်လဲလှဲ့မဲ့ဘက်ကိုတခါတည်းအချက်ပြလိုက်တာပဲဗျာအဲတကားပေါ့ရောက်တော့ကြောက်ငနေရလိုက်တာဗျာအချက်ပြမရှိအသေးကြီးပဲဗျာအဲဟိုတကားကလက်ကင်ဝင်းကို ညာဘက်ကဖွင့်ရမှမှန်ပြီးတော့ညာဘက်လက်ထိတ်လက်ကနေဆိုပေါ်အဲကညာဘက်လက်ကြီးကပွင့်တာဗျာရုပ်ရှင်အနှိမ့်ရိုက်တူပြတာပဲအဲဒါကိုယ်ရဲ့နေ့တွားလျှောက်ဗျာတွားလျှောက်တော့ဘူပန်ဒီကငုံကြည့်ပြီးယောဂီတိတ်ရှင်းတာပဲယောဂီတိတ်တော်တာပဲနဲ့လောက်တာဟုတ်အဲမြင်တော့ကတော့မြင်တော့ကပဲမြင်တာတော့ပရမတ်ပဲရှင် သူကသိတော်တာပဲသိရှင်းတာပဲခဏခဏတော့ဒါညာများလေလားအတူဝင်လာရောနာမရူပပရိသေရညာဆိုတာဒါနဲ့တူတည်အဲ့တော့ပိဿပရိဒညာဆိုတာအပြန်မှကျေးဇူးပြုတာကိုပြောတာပဲဆိုနောက်ရဲ့အပြန်မှကျေးဇူးပြုတာအာယုံပြုတော့စိတ်ထဲလည်းပြန်မှကျေးဇူးပြုတာတွေပေါ်လာတာပေါ့သွားရှောင်ယောဂီအတွေ့တွေသိတော့ရမဖြစ်ရဘူးပေါ့လေ သို့တော့ဒီကဘယ်ရလိမ့်မယ်တော့နောက်ရကြတော့ဗမာသနာတက်တော့ယောဂီအတွေးတွေယောဂီရဲ့တိတ်မှန်လေးဘူးနည်းနည်းတော့တက်လာတယ်တဲ့တဲ့တော့မဲ့မရဘူးဟင်အဲရှိရောတော့ဘာလို့ဥရိယပြဆိုလဲသူစားတဲ့ဘာတဲ့အတိုင်းပြောတော့ဟိုယောဂီရဲ့တွေးတွေပါဆိုမှဆိုအဲ့ဖြစ်ကြတာကဘယ်တော့မှမသိဘူးဗျာမဲမရောမဆိုဗျာတော့လည်းတက်တာပဲဗျာစာနော်စာနော် စာနော်ရှင်ဗျာစာနော်ဟင်စာမွေးမထားနဲ့နော်ဟင်အသာတောင်းတတ်တယ်နော်စာရဲဖယ်ရတော့ဖြစ်ခဲ့တာနော်ဟင်ဟင်စာပြစာပြပါမတောက်တော့ဟိုဘုရားတော်ဓမ္မစရိယတာတော့တာတခဲ့ဘူးလားအဲ့ဒီတုန်းကဟာလေးကအဲ့ဒီမှာစာထတွန်းတော့တာပဲဗျာဟင်အဲ့ဒါနောက်တော့ဘုန်းကြီးနဲ့ကူဂျံဖက်ချစ်တော့တာတွားရဲဘူး သူများချင်းနေ့တိုင်းငေါ့ပါများတော့နောက်ဆုံးကမှဟင်တရက်တော့ငေါ့တာပြောမရဆိုမရတော့အောင်ငေါ့ပြတာအဲ့ဒီလေးကဆုံးကိုမဆိုင်ဘူးထွက်မဲဘာဒီလောက်ကြီးငေါ့လို့အင်္ဂလိပ်တရားလည်းမှတ်လို့မရဘူးထွက်မဲဟုတ်ပြည9နာရီကျော်လို့တရားစကားသိတော့သွေးအေးဆိုသွေးတော့မဟုတ်သေးဘူးလေသူခေါ်တာမဟုတ်ပဲငါလာတာ ဟုတ်သေးဘူးလေသူခေါ်တော့မဟုတ်ပဲကောင်လားဟုတ်ဗျာဟင်သူကဖောင်းပိန်ခိုင်းတယ်သူကမဟုတ်တာပြောတာကြာရှိကြနော်သာနောသာနောရှင်ဘုရားဟင်ရှင်ဘုရားတကယ်တော့အတူမလိုက်နဲ့တော့ဟင်အဲ့တော့အဲ့သူအခုငါကြောင့်သူခင်ဗျာစိတ်ဆင်းရဲသွားပြန်တယ်တဏှာမာတာပဲဟင် ဖះပေါ်မှာစိတ်ချင်းတို့ပြင်မဲ့စိတ်ချင်းရအောင်လာလုပ်ထားတယ်အဲ့တော့ဒီကိုရိုကြီးဒီလောက်ထိဖောင်းပိန်ကြိုက်တဲ့ကိုရိုကြီးနဲ့ပြင်ကဖောင်းနာနဲ့ပိန်နာပဲပတ်ဉာဏ်နာမေးလို့တော့ဖြေလိုက်မယ်မထင်နဲ့ဖောင်းနာပိန်နာကြိုက်တဲ့ကိုတော့နဲ့ပြင်ကပြီးဟောပေါ့ကွာဖောင်းနာနဲ့ပိန်နာပဲပြောမယ်မကြိုက်ထုတ်ပြလိုက် အဲဒီမှာဖောင်းလာတဲ့ပိန်နာကြီးတဲ့မှာတော့ပြောမကုန်ဘူးပေါ့ဗျာအဲဒီခါကျမှတဲ့တာဗျာအဲဒီခါကျပဲအရှင်ဘုရားနဲ့မနေ့9နာရီလိုသွားပြီးတော့သိခါရတာကိုသူများရင်ရှိကတက်ပြီးသိခါတယ်ဟင်ဆရာတက်ချဲတော့တာပဲအဲခါမှရောက်သွားတာအဲဒီခါကျဆရာကဟိုခြူလိုက်တာခြူလိုက်တာ မနေ့ကဥပန္တိတာမှာဟုတ်ရဲ့လားဟင်အဲဒီနောက်ဆုံးပြီးကနေ့ကြတော့တို့နှစ်လအထုတ်ခွင့်ရပါဘုရားတပည့်တော်ကအဲလျှောက်ထားမယ်ဆိုလို့ရှိရင်အဲဒီဝါဒိုလာသာနေရင်းည6နာရီနော်ဟင်14ရက်နေ့မနေ့4နာရီမှာသူတို့လူချင်းတဲ့နေရာရောက်တာပဲဗျာဟင်အဲဒီမှာဝါကောင်လာသံ မင်းကိုညာသင်ပပါနိုင်တယ်သို့တော့ယောဂီအမြင်သိကောင်းပြီးတော့အပြောမှမရှင်းသေးလို့15ရက်လောက်ပြီးပါအောင်ဆိုလို့ဘယ်တော့ဝါကောင်လာပြီးတော့9ရက်မှထွက်ခဲ့ရတော့ရှင်ဘုရားအတွက်ကြည်ပါဘုရားတို့ဟင်40ကျော်50လောက်ရှိပြီထင်တယ်နော်ဟင်40ကျော်50လောက်ရှိမှာပါနှစ်လထိဘုရားတော့မနေကြရဘူးဟင်အဲဒီမှာအဲချို့တော့တာပဲယောဂီဘာလို့အပ်တယ်လို့ 15ရက်လေးလုံးမှမနေနိုင်တော့ဘူးလားဟင်းစားတော့ဆိုရိတ်ခါဆိုလဲကျုပ်တောင်ယူပါတယ်နဲ့ဖြစ်ကုန်လားဟင်းသူစကားနားထောင်တော့ပြီးတော့သူမြင်မြင်တဲ့ပုံစံလေးအတိုင်းမြင်သွားတော့သူတရားစစ်တဲ့ခါတွေ့တာပါသင်္ခါရုပ္ပခညာရောက်သွားတဲ့ယောဂီမျိုးသားဖြစ်ဖြစ်မျိုးသမီးဖြစ်ဖြစ်ညာဖြစ်ဖြစ်ကြည့်လိုက်ရင်ကြောက်ဆင်းမှုလေးတိုက်ဖြစ်သွား ကြီးညိုစရာစိတ်ကောင်းဟင်စိတ်မှမကလေးတော့စိတ်မကလေးတော့တွေးလည်းမကလေးတော့ကိုယ်လည်းမကလေးတော့ဟုတ်နော်အဲ့ဒါလောက်ဖြစ်သွားတော့တော်တော်အဲ့ခါကျအာရလောက်ပြီဆရာရဲ့ဂျေဇူးလည်းအဲ့ဒီမှာပြီငါဘောသာဓမ္မသားရှိဆရာဓမ္မသုံးပါသာငါသိထားတဲ့အသည့်ဆရာဓမ္မကြောင့်တို့အဲ့ဒီသိပေါ်လာခဲ့တယ် ဟုတ်နော်ပြီးတော့ဘုပန္နိတကိုဘယ်လိုသွားမလဲဆိုအဲဘူးစရာကြွားကျင်တဲ့အဲပညာရှင်တယောက်ပဲအဲဘဘူးစရာကတော့သူကရောဘာပစ္စည်းလာလာထုပေးမှာပဲရှုံးလာအရင်တော့ရေလေးနဲ့ပြီးသွားပါနော်ဖျောင်းသွားအရင်တော့ပါတယ်လို့ဟုတ်ကလားဗျတိတာသွားအတော်လို့ဥဆောင်တော့ ဟင်တကင်းကြောက်တော့အားတော့အဲဆူဆောက်ပါဟုတ်ကလားဟင်ဟင်တကင်းကြောက်နေတွေ့တော့ဟင်လုံမှာပြပါတော့ဘာခေါ်တော့သူတို့ဟာစိုးလို့ပါပါစိုးပါစိုးခေါ်စိုးကြိုက်မှာခင်ဗျာအဲ့ဒီမှာတင်ဆရာတင်တင်ကြတော်တာသွားပြန်ဆက်ဆရာလမ်းပြအရေးကြီးဆုံးဆရာပြောတဲ့အတိုင်းတော့လိုက်ရတယ်ဟုတ်နော်မှန်ပါဗျာ ဟင်ဘုရားပြောတဲ့အတိုင်းသာလိုက်သူတို့ဒီလမ်းကိုသူတို့သွားဖို့လို့ပြီးလို့ပြထားတာဟင်မျက်စိမိတ်တာလိုက်မမှားဘူးကိုကိုညာတော့မကွန်နဲ့ဟုတ်နော်ကိုစိတ်ကတစ်ချက်မှပါနဲ့မရဘူးဆိုတာမရှိသေးဘူးသူတို့ကင်တတ်ပါတယ်သူတို့ဘယ်ပုဂ္ဂိုလ်ပဲလို့ကြင်ရမယ်သူတို့ဘုပညာရှင်တွေပါဟုတ်နော်ကျွမ်းကျင်ပါတယ်သူဘက်ကယုံကြည်ကြည်နဲ့လိုက်ဖို့ပဲရှိတယ် ဟုတ်ဗျာအဲ့တော့သူဒီတေခဲ့တာကခုနကသီလကိုတီထောဟုတ်ဗျာဒါပြီးစိတ်ကိုဒီအောင်ပွားဟုတ်ဗျာဒီဒါပြီးတော့အတိကိုညာအောင်ပွားရမှာနော်ဟုတ်နော်တမာတိညာဖြစ်ပြပြီးတာပြောတာအဲ့ဒီတမာတိညာညင်နာမှာအဲ့ဒီဖြစ်ပြတဲ့ကဖြစ်ပြီးယုံနာမပါဘူးပေါ်နိုင်တာပညာညာကမပေါ်နိုင်ဘူး သို့တော့ပညာဉာဏ်နဲ့တမာတိဉာဏ်ငါမှရှိတာစိတ်ကြည်အောင်လုပ်မပေးဘဲနဲ့ဘယ်တော့မှပညာမပွင့်နိုင်နော်အမှန်ပါတမာတိဉာဏ်အဲ့ဒီကစားအဲ့ဒီဉာဏ်ကိုပညာပြောတာနော်တမာတိဉာဏ်အားကောင်းမှရှုွယ်ကိုဘယ်ရှုွယ်ရှုရှုကိုတိုက်တဲ့ရှုွယ်ရှုပါအတူတူကြီးတဲ့တို့ပြောနေကြဆိုရင်တော့ဘဝပေါ်မိဘကြတဲ့တကူလုံးပြန်လာပါ နှဖူးစိတ်လဲတခုလုံးနာတာပါအောင်ရင်းရောဆွဲနေနဲ့တခုလုံးနာတာပါပဲဘယ်နေရာရှိရှိဖြစ်ဖြစ်တစားတဲ့ပဲဟုတ်ဗျာအမှန်နာရှိမှမဟုတ်ဘူးချိန်တဲ့နေရာကရှိအတူတူဟုတ်နော်ရှုဖို့အရေးကြီးတာနော်နဲ့ရှုဗျာဟင်တို့ရှုွက်သေးရဲ့တန်တာနမိတ်ပေါ်ရင်တမာရီနမိတ်ဖယ် နာသီဝနဲ့လေနဲ့ရှုရင်လေနမိတ်ပေါ်မှာပေါ့ဒါနဲ့နမိတ်ဆိုရင်အဲနမိတ်မှမဟုတ်ဟုတ်နော်နမိတ်မှမဟုတ်ဘူးနှခေါင်းနဲ့လေနဲ့တိုက်တာရှိတဲ့ပုဂ္ဂိုလ်နှခေါင်းနဲ့လေနဲ့တိုက်တဲ့အကြောင်းမသိရမယ်တခြားအကြောင်းမသိသေးရဟုတ်နော်ပညာကလည်းဒါပါပဲ တို့မှာဒီတော့ကတော့ဖောင်းတာပိန်တာမခဲတော့ဖောင်းတဲ့ပိန်နဲ့ကြောင်းပြရတာလေတို့နှာခေါင်းမတဲ့ပုဂ္ဂိုလ်ကနှာခေါင်းနဲ့လေးနဲ့တိုက်တာဒါသိရမှာနော်တခြားဘာမှသိရဘူးဘယ်မှလိုက်မချနဲ့ဟုတ်နော်လိုက်မချပါဘူးဟင်ဒါပဲတို့မှားရမှာဗျဒါပဲတလေစီတလေသမှားရမှာဗျဟုတ်နော်မှန်ပါဗျာဟင်တို့ကအဲတီလာထူတော်တီလာထူတော်ပြီးတတိနဲ့ဟောတမာရီထူတော်မှာနော် တမာရီထူတော်နိုင်မှပညာတက်ရပါဘူးမှန်ပါဟုတ်ဗျာဒီလိုနည်းနဲ့တို့အရှုပ်ဆွေးတွေကိုရှင်းအောင်လုပ်ရမှာလေဗျာကြီးကြီးရှုပ်ကဘယ်လောက်ရှုပ်တယ်ရှင်းမရဘူးဟုတ်ကဲ့ဟင်ဟင်ဟင်အတွေးရှုပ်ရောပြေရှုပ်ရောလေဘယ်လောက်ရှုပ်ရှုပ်ရှင်းမရဘူးဟုတ်ကဲ့ဟင်ရှင်းမရလဲမရှင်းမထားတာကသက်တာမထင်တာပဲပြင်းနေတော့ ဒီဝိဒါရမသက်သာဘူးခင်ဗျာမသက်သာပါဘူးဟုတ်ကလားဟိုဒါစီတော့ကပြောသလိုဒါစီကအဲအမေဖြစ်လူကသမီးကိုဆုံးမဆိုရဲသမီးဒါဖယားတော်မဲ့မိဘကိုလှုပ်ကြွေးတာဖယားဖြစ်နဲ့လှုပ်ကြွေးတာတော့လူတလုံးဖို့ကြည်တဲ့သမီးရဲ့မိဘရဲ့ကြီးစုကအဲ့လောက်ကြီးတာလို့ပြော အဲ့တော့သမီးရပြောနေဒီလောက်ကြီးနေမှာတော့သာမနေတော့ဒီလောက်ကြီးကြီးမှာတော့သာမနေတော့ဘူးလို့ဆိုရတဲ့သမီးကဟုတ်ကလားအခုလည်းဒီလောက်ကြီးရှုံးမှာတော့ဘယ်လိုလုပ်ဒါလည်းတော့ရှင်းရမှာပါဟုတ်မလားဟေးသူတတိတလုံးမှားလိုက်တယ်အတွေးတစ်ချက်ပြတ်သွားတာ အတွေးတစ်ချက်ပြတ်တာကိုကိလေသာတစ်ချက်ရိုက်တယ်လို့ခေါ်ပါတယ်။မှန်ပါဘူး။ကိလေသာရဲ့လို့ပြီးကြမရှိပါဘူးအတွေးရနေဝင်မှန်ပါဘူး။အတွေးဒီကိလေသာရဲ့တကားပေါ့မှန်ပါဘူး။ဟင်ကိလေသာရဲ့တကားပေါ့အဲအတွေးကဒီဝင်လာရှိတယ်။အဲတော့ဒုက္ခဒီအဲတတိနဲ့အတွေးအဲ့ဒါစာကြည့်ပဲလို့ပြောကြဆိုကြ။တတိကဝိသာဥစည်းပြားအတွေးကအဝိဇ္ဇာဥစည်းပြားဒါပဲဗျာ။ဟုတ်လို့မှန်ပါဗျာ။ဆန့်ကျင်ပဲပဲ။မှန်ပါဘူး။ဟင်အဲအမှန်များရင်အတွေးနဲ့မှာ မှန်ပါဘူးပထမရဲ့အမှန်နဲ့မှာမှန်ပါဘူးဟင်အဲ့တော့ဒါကိုကိုယ့်ဟာကိုယ်ချိန်ချင်းမှန်ပါဘူးအဲ့တော့တစ်ချက်မှရင်တစ်ချက်ကြည့်လို့တန်ကျင်းတယ်မှန်ပါဘူးအဲ့ဒါရွှေတောင်အောင်ဖာရလိုက်တာမှန်ပါဘူးရွှေဟာအတုအသိမတလို့ကြောက်ကြသွားပါပြီအမိုက်ထဲမြုပ်ချင်မြုပ်ပါပြီညီအောင်ရောက်ရောက်ပါပြီညီပြမဖြစ်ဘူး ကျွေးရမယ်ပြန်မဖြစ်ဘူးမှန်ပါပါပြန်ဖြေရိုးထုံးတာမရှိပါဘူးရှိဘူးနော်မရှိပါဘူးဒီရွှေတအောင်စားဟာသူ့ဟာသူ့အမိုက်ထဲဘလောက်ဖုံးနေနေဗျအမိုက်ဖုံးလွန်လို့ပြန်ဖော်လို့တွေ့လို့မဲနေတာမဲမှာညီတော့ဖြစ်လို့ညီတော့ပြန်မဖြစ်ဘူးမကြောက်တင်ကြည့်ရွှေဟာရွှေတန်းပြန်ချင်မှန်ပါပါမချက်တစ်ချက်ဟာလိမ့်ပါကြမှာဆုံးမှာမှန်ပါပါလက်ကားတော့မရှိဘူးဖြစ်ပါဘူး မတော်တော်နဲ့ပါရင်တစ်ခါမှရင်တစ်ခါတော့ရှေ့ရောက်သွားတာပဲနော်မှန်ပါပါဟင်ဟိုခင်ဗျားတို့ကြည်ချင်းကအဲမဟာမြိုင်ထားပါတော့ကားဘိန်းနဲ့ပြောရင်ဘိန်းတစ်ပတ်ဒီ၄ပေလောက်တော့ရှိဖြစ်တယ်ဘိန်းတစ်ပတ်ရဲ့ပါဘူးခြားဆန့်လိုက်လေဟင်ဟင်အဲ့တော့ဒီရဲ့ကြည်ချင်းနဲ့ဒီနဲ့မိုင်ဖွဲ့လိုက်ပါ မိုင်ဖွဲ့ပြီးအဲဘိန်းတစ်ပတ်လေးပေနှုံနဲ့လက်ငယ်ပြီးတော့ထွက်ခဲ့ရတာပါမှန်ပါဟုတ်နော်ချက်ချင်းကြီးခွေးရလဲလို့ရောက်လာတာမရောက်ပါဘူးတပိန်ပြီးတပိန်လိမ့်ရတာထင်တယ်မှန်ပါဟင်ဟင်အဖိုးတို့ဟိုတို့ခြိနှန်းကူစားခြိနှန်းကသူလောက်မသွားနိုင်လို့ဟုတ်ဗျာဟင်ဟင်ဟင်အဖိုးတို့တို့ ကားကြီးလဲနွားကြီးလိုခိုင်းမှာထင်မှာနွားကြီးလဲကားကြီးလိုခိုင်းမှာကိုကြီးမစားလဲဘဝနေတော့ကျင်တို့ထိုးလိုက်သေးတယ်ကြောကောအောင်ရိုက်လိုက်သေးတယ်ဟင်အခုလဲဖိုးတို့မသွားနိုင်လို့အဲကားနဲ့သွားတာဘူးအဲ့တော့အဲ့ဒီလေးပေနှုံနဲ့တွက်လိုက်လေကြည်ချင်းထိုင်းနေတာနဲ့စာရင်ကြည်ချင်းရှိကဘိန်းတလိမ့်လိမ့်နာနဲ့မဟာမြိုင်နာတလိမ့်သာတော့နီးသွားတာပဲမှန်ပါပါဟုတ်နော်မှန်ပါပါ အဲ့ဒီကနေခင်ဦးဘက်ကလာခဲ့တယ်ခင်ဦးဘက်ကပါဘူးပါဘူးဘက်ကလာတယ်ဟိုမှာစာဘိုးနာရောက်တယ်ဆိုရင်တော့ဒီရင်းနဲ့စာရင်တော်တော်နီးသွားတယ်ထင်တာပဲနီးပါပြီကဒူးမှလာတော့ရောက်ရောအိုနီးပါပြီတိုးကျင်တော့နီးပါပြီတက်ခဲ့ကျင်တော့နီးပါပြီဤဗျာတလိမ့်ပြီးမှတလိမ့်တယ်မှန်ပါပါချက်ချင်းကြီးမရောက်ဘူးမှန်ပါပါဘုရားရှင်လေးတည်နေတဲ့ကဘာတသိမ့်လိမ့်ရ တို့အဲ့လောက်လိမ့်လို့လားမလိမ့်ပါဘူးဟင်ဟင်ဘုရားရှင်စီကလိမ့်ကြပါလားလေးသေးချင်းနဲ့ကဘာတပိတ်နဲ့တို့အဲ့လောက်မလိမ့်ရသေးဘူးဗျာဟုတ်နော်လိမ့်ရတာပဲအဲ့တော့တို့ကယုံရမှာတတိတစ်ချက်မှရင်တို့ရှိတဆန်တိုးသည်အကျွေးမဲ့ယုံအဲ့ဒီတတိတစ်ချက်ဒီသိုးကုန်ပုဂ္ဂိုလ်မဟုတ်ဟုတ်နော်ဟုတ်ပါပါသိုးကုန်ပုဂ္ဂိုလ်ဟုတ်ပါဘူး သူကအကောင်းပဲပေါ်မှာမှတ်တော့တော့သွားနေမှာမရောက်သေးလို့မတိတာပဲရှိပါတယ်အနေနဲ့များပဲဟုတ်နော်မှန်ပါပါအဲ့တော့သူအာထုတ်တည်းရဲ့ပုဂ္ဂိုလ်ဒီထဲမှာငွေ30စုရမယ်ဆိုရင်ကိုကြရှိပြီးသားကတော့ဒီကဲစုရတဲ့အတွက်နည်းနည်းများပါဟင်မှန်ပါပါဟင် လက်ထက်တရားထက်ရှိသူကတော့ကိုးကြစူပါမယ်ဆိုနည်းနည်းတော့နည်းမပေါ်ဘူးမှန်ပါပါသူကြည့်နေတာဘယ်လောက်ရှိတော့တကြရှိရပါတကြကိုပြည့်ရလားဟုတ်လားပြည့်တကြကတော့ပြည့်ပါတကြတော့တကြကိုကိုးစကားသာလူသေးရှင်လို့တကြတော့ပြည့်သေးလားပြည့်ပါဗျာအဲ့လိုပါလားပါပါဗျာ ပြည်လာလည်းပေါ်ပါဟုတ်ပါပြီလားဟုတ်ပါအေးဟဲ့ဘောတော်အေးဘောတော်ဆိုအမှတ်တာပါမှတ်ပါများရောက်နေမယ်ဟင်အင်းခုဘာတော့မာမြန်နဲ့တညာလုံးကြီးသွားတာမဟုတ်ဘူးလားပါလားပါလားအင်းကားတော့တညာလုံးကြီးသွားတာဗျာဒီလူတွေတော့တွေ့ကြည့်ပေါ့ဗျာဘယ်တော့သွားသွားတာသွားတလားညင်းပေါ့ရောက်မှာပဲဟုတ်ဗျာသို့တော့မာမြန်ဘက်တော့ ခေါင်းလှည့်ဖို့ခြေဦးတည့်ဖို့တော့ထုလို့ပါမှန်ပါဗျာဟုတ်ပါဟင်မဟာမြိုင်ကောင်းမလဲရင်တော့မဟာမြိုင်ဆိုဆိုပြီးမဟာမြိုင်နဲ့ပြောင်းမြန်နေရာသွားလို့ကတော့တဟန်းသွားစီတဟန်းထုတ်အဲဝေးလေးဖြစ်သွားပါဘောမှန်ပါဗျာဟုတ်နော်အဲ့တော့တို့ကအဲတတိဥဆောင်ပြီးတို့သွားနေကြဓာခန္ဓာဓာယုတ်ဓာစာတောင်းနဲ့ အကုသိုလ်စိတ်တတိတ်14လုံးကြိုးခိုင်းတာသူတို့လက်ကနေတို့ကလွတ်အောင်ယုံအောင်အရှုပ်သူသူတို့ပဲမှန်ပါပါရှုပ်ထားသူသူမှန်ပါဟုတ်နော်စိတ်ကတော့ဘာမှအဲသူလုံနိုင်တာမဟုတ်ဘူးစိတ်ကတိတိတိဒါပဲပြီးရုံမဲ့တယ်အဲဒါကိုကြိုက်တာကသွားပေါင်းပြီးကြိုးခိုင်းတော့ကြိုက်ပြီဆိုပြီးလောက်ရမကြိုက်တာကသွားကြိုးခိုင်းတော့မကြိုက်ပြီ ဟုတ်ဗျာမှန်ပါပါရှင်အဲအဲသူတို့ကြိုးကင်လို့တို့ရှုပ်တာဟုတ်ဗျာခုနအရဲ့ဥပမာပေးသည်ပဲအရဲ့ဒီမူရတဲ့တာတိသူ့ဝေဒနာမူတဲ့ဝေဒနာပဲရှိပါတယ်ဟုတ်ဗျာအဲသူ့တန်တဲ့ပုဂ္ဂိုလ်ကအဲကြိုက်ကသွားပြီးကြိုးကင်တော့ကောင်းစေဟင်အဲမကြိုက်တဲ့ပုဂ္ဂိုလ်ကြတော့မကောင်းမှုဖြစ်တာဟုတ်ဗျာသူဟောဒီတိုင်းမဟုတ်ဘူးလားအဲ့တော့အရှုပ်ကိုရှင်ဖို့ ခုနကသူပြောတဲ့တတိဥဆောင်နဲ့ဟောဟောဒီဘက်ကသောဗနာစိတ်တဲ့ပိနေဖက်နာလုံးသုံးဖို့မပါမပါများလို့တွေးကြသွားရင်တွေးအေးလို့လောဘမှဖြစ်သွားရင်ရှေ့ရကောင်းမှသိတာလိမ့်မယ်ဟုတ်ဗျာလောဘထံလို့ရှေ့ရကောင်းမှမသိတာအာဟိဟိကဆိုတဲ့စိတ်တိတ်ဟာလောဘထံလို့ဖြစ်တာပါမှန်ပါပါဟုတ်နော်အရှင်ဘုရားဟင် ပြီးတော့ဒေါသတွေထမ်းနေတာတတိအားကောင်းရင်တတိကြောင့်သူဒေါသတွေကြသွားလို့ရှိရင်ပုံမှန်ဒေါသဖြစ်ခဲ့ရင်ဟိုကအနုတ္တပဆိုရင်ကြောက်ရခေါင်းမှလူလူသိလာတာဟုတ်နော်ဒီတဲ့ဒီညာမပါကောင်းရင်တို့စားနေရတာကြိုက်တာကသူတို့ကွယ်ရှားပေးရတော့သူကွယ်မျိုးပေးရတော့သူကွယ် ဝန်းကြီးနဲ့လွယ်ထားတာလည်းတိုးဘူးပဲနောက်ဖိတ်သွားဆိုတာလည်းတိုးဘူးထမင်းဝိုင်းတော့ကသူဥဆောင်တာနောက်ဖိတ်သွားတော့သူမပါဘူးညာတို့ဟုတ်မလားနောက်ဖိတ်သွားတော့သူပါသေးလားပါတော့ပါဘူးလားတိုင်းသူညမန်းသေးတာကိုပြီးပြီပြီးပါပြီဟာရှိပါသေးဘူးအော်မိုင်ဟောကလာဗျာဘုရားကတော့ခုံးဟဲဟင်းဟဲဟင်းတဲ့ဟဲနဲ့ အဲ့ဒါသူတို့ဥဆောင်တာဗျာလောဘကဟေးနောက်ဖေးသွားတော့သူပါဗျာကိုဟာကိုတော့ဟေးဟေးဟုတ်တော့ဟုတ်ပါဟေးအဲ့တော့တို့အဲနောက်တော့ကိုခန္ဓာမှသိလာတော့ခန္ဓာရှိတို့တာစားရသည်လောဘပါဘူးပေါ့အာလောဘပါမှာအမှန်အမှန်ဟင်အမှန်ပါ ပြီးတော့ဒေါသကြီးသူကနေလားငါလားလာပြောလေဟောသူသူဒေါသကပြောတာပဲသူအမှမဟုတ်ဘူးဟုတ်နော်ဟာသူကလောဘလောဘဒေါသသမားကအဲဒုမမလို့ခလုံးနဲ့တွေ့လဲတိုက်မှာပဲလေအဲသူ့လို့သူလောက်တာငါလောက်တာမလို့ဆိုဒေါသဖြစ်တော့ဘူးမှန်ပါဟုတ်ဗျာမှန်တိုင်းပြီးသွားတာဘူးအင်းကတော့ငါ့မို့ဒေါသဖြစ်တယ်ငါ့မို့ရလို့တယ်ထင်တာတဲ့ဟုတ်လိမ့်မလို့သူ့လို့သူလောက်တာ ဟုတ်ပြီလားအဲဒါအဲ့လိုတော့ဓာတ်ခုရလက်ကိုမရှိတော့ဘူးပေါ့အာဒုလို့ဒုလို့တာပဲအေးသွားရောပေါ့ပါပါတိသွားရောလေအဲ့ဒါတတိဥဆောင်သွားပါတတိဥဆောင်သွားရင်ခုနကပီလာကနေပြီးအဲစိတ်ဖင်ကျတဲ့သမာဓိဟိုပညာတိရောက်သွားပြီးဒီအကျုပ်သူ့ဟာသူရှင်းလာမင်းတော့ဘယ်တော့မှသိမယ်ဆိုတာဒီအတီးဆွဲရှိတော့ဟုတ်ဗျာမှန်ပါပါဒီအတီးဆွဲရှိတော့ ဟင်ကိုယ်ဘက်ကအရှုံးကြီးတယ်ဟင်အဲ့ဒီလိုဖြစ်သွားတာအဲ့တော့ဒီနေရာကြည်ကြီးနေမှတော့မိုးဆိုးစားထဲသွင်းပေးလိုက်မှထင်ပါတောင်းပြောတယ်မတင်နဲ့တော့ဦးများကဲပါပါမရှိပါဘူးဟင်ဒီမိုးဆိုးစားထဲသွင်းအောင်ပဲတို့ဒီကိုခိကရောဟနာဆန်ဘုတ်သွားရှိအဲ့ဒီမှာသူတို့ပါဠိလို မှတ်တမ်းတင်ထားတာပေါ့ဗျာမိလက္ခတိတ္တမိလက္ခဆိုတော့သာသမုစုခေါ်မနော်ဟင်မိလက္ခတိတ္တအဲငက်သမုစုသာသမုစုကိုညမှာပေါ့ဗျာသူကဘာလို့တော့ဘီဒီပိုင်မတဲ့ဗျာညွတ်ဒီကင်မတဲ့ဗျာတခြင်းဒီကင်မတဲ့ဗျာအကုန်မျိုးမျိုးပေါ့လေအဲ့ဒါနဲ့လှုပ်ထားတဲ့ပြီးတော့သူကလည်းရရတဲ့နေရာမိကင်စားဖို့သာပလင်းကြီးကလည်းခါချုပ်ကြီးတယ်ဗျာ ဟင်ဘီကလည်းပါသေးတယ်ဖျားအဲ့ဒါလည်းဒါပဲသူ့အလုပ်လုပ်ထားတယ်ဗျာဟုတ်ဗျာမှန်ပါပါအဲအဲ့ဒီရောဟနာတဲ့ပုဂ္ဂစိတ်တာလတောင်းနာနီးတယ်လို့ဆိုပါတယ်အဲ့ဒီရောဟနာတဲ့ပုဂ္ဂရဲ့ကိုးွယ်တဲ့ကြောင်းထဲမှာအဲဓမ္မန္တောဝါလဆိုတဲ့ယွာလည်းရှိတယ်လို့ဆိုဟောဘုန်းကြီးကြောင်းလည်းရှိတယ်လို့ဆိုပါတယ်အဲ့တော့အဲ့ဒီမို့ဆိုတာတစ်သက်လုံးဒါပဲလို့ခိုင်စားနေတာ ဟုတ်ဗျာမှန်ပါဒါနဲ့ပဲဒါကျွေးမှုမရကျွေးမှုသူသားမရလည်းဒါလေးရောင်းချစားမှာသူကတော့ရောင်းချင်ချခြင်းကိုမရှိတော့ဘူးလေဒီနေရာမိဒီနေရာပဲလေပြီးတော့ဘိုးတို့တဲချက်တို့ဘာတို့တဲလို့ရမယ်ဟာမှန်တယ်အကောင်းနေပါသေးတာတဲ့ တညင်တို့ဘာတို့လေအမှန်ပါတေတရားတွေကလည်းပါသေးသလေဗျာဟင်အဲ့တော့သူဟာကစားဖို့တော့ကိုကမနေဘူးထင်တယ်မနေပါဘူးဟင်မနေပါဘူးအဲ့ဒါနဲ့လောက်ထားတယ်ဗျာတေရဲတော့ရေငါလို့အဲ့ဒီကာမင်တဝါလာကြောင်းနဲ့ဝင်ပြီးရေတောက်ထားတယ်ဗျာအဲ့ဒီဆရာတော်ကြောင်းကရေအိုးဖယ်လုံးနေဗျာရေတိထည့်ထားတာသူငုံကြီးငုံကြီးတဲ့ရေအိုးရေမရှိ ဘလောက်အပူတွေရှုပ်နေတယ်လေရှိတဲ့ရေတောင်မမြင်တော့တဲ့ဘဝမှန်ပါပါဒုတိယအမှုကြီးမရှိတတိယတဲ့နောက်ဆုံးဆယ်လုံးလုံးကြည့်တာဘယ်လုံးမှရေမရှိဘူးတဲ့မှန်ပါပါအဲတော့မရှိတော့မရှိရကောင်းလားလို့ဖုံကြီးရံလို့အလကားဖုံကြီးစားပြီးအိတ်နေတာရေလေးမှခတ်ဆုံးမယ်သူကရမို့ပေးတာလေပြောင်း ကြည်ကြီးနေတော့ပါဘူးနော်ဟင်ပါပါဘူးဟင်တောင်ကြောင်ဘုန်းကြီးတွေတောင်ကြောင်နဲ့ဝင်လို့များရှိအိုးမတွေ့ရင်ဟုတ်လားနောက်ကြောင်ဒီသူကနောက်ကြောင်နေလို့ရေအိုးမတွေ့ရင်အဲ့လိုကဖြစ်သေးလားမဖြစ်ပါဘူးဖြစ်ဘူးလားအဲရောဟောအဲသူတို့ပိဏပါတိကဒိတ်တာမထီခေါ်တာပေါ့ဗျာသူတို့ခေကတော့ဒိတ်တာတွေသုံးတာကိုအဲအဲ့ဒါကကြားတော့ထွက်လာတယ် အဲရေအိုးတွေပွားကြည့်တော့လည်းအကုန်လုံးပြည့်ပြီဘုန်းကြီးကြည့်တော့လေရေဒီကားပြည့်အဲမုံဆိုးကြည့်တော့လေရေမရှိဘူးတဲ့ဟင်ဟုတ်နော်မှန်ပါပါဘုန်းကြီးနဲ့မုံဆိုးဘယ်လောက်ပွားတော့ဘာကြီးပါပါဘုန်းကြီးဘုန်းကြီးဘုန်းကြီးကြည့်တော့လေရေဒီကားပြည့်ပြီဗျာမုံဆိုးကြည့်တော့လေရေတစ်စက်မှရှိဘူးတော်တော်ပွားလာတော့ဘုန်းဟုတ်ကလား အဖုန်ကြီးနဲ့လူအဲ့တော့ကွာပဲပုံဆိုးတယ်ဟင်အဲ့တော့အဲဒီကားတကကြီးရေတောက်ရှင်ရော့ရော့ဆိုပဲပထမအိုးကနေရေပုတ်ကလေးနဲ့သူ့လည်းဝါတယ်ပြီဟင်သူ့လည်းဝါတယ်ရောက်ရေတောက်တစ်သက်ကလေးလောက်တော့လေအဲအိုးလာကောဆယ်လုံးလို့တာကုန်ရောသူဝါအောင်တောက်လိုက်ရဆိုအဲ့တော့တကကြီးကလူသာပြောတာတိတ်တာဖြစ်နေတာပဲတကကြီးဘူးတော်တော်ကြီးနေတာပဲ ဟင်မှန်ပါပါနော်တခါကြီးဘဝကတော့ရှေ့သွားရင်ပြီးတယ်သွားရင်တော့တခါကြီးဒုက္ခရောက်တော့မယ်အဲ့ဒီမှာသူကြောက်ကြောက်ပါဟင်ကြောက်ပါတော့ကြောက်ပါပါကြောက်ပါသူပြောနေကြကြောက်နှလုံးတစ်လုံးလုံးဆောင်ရမှန်ပါပါကြောက်မပါလဲဆိုတွင်လို့မရဘူးနော်မရပါဘူးမရပါဘူးတန္တရာကြောက်ရင်ကြောက် မကြောက်เสียအောင်ကြောက်မှန်ပါပါကြောက်ရင်ရမယ်မကြောက်ဘူးမလုပ်ဘူးလေမှန်ပါပါဒီကိရိတာကကိုယ်နိုင်နေတာပဲမှန်ပါဟင်ကိလေသာကကိုယ်နိုင်နေတာနင်းနေလေးမှနာသေးဘူးတော်ပြီတော်ပြီတော်ပြီအဲဒါတွေတော့ကိုယ်ကိုကုသိုလ်မယူခြင်းဘူးယူယူယူတခြားနဲ့ကုသိုလ်ယူတော့မယ်လည်းလုံးတော်တာဟင်ကိုကိုကိုနင်းနေမှစိတ်အလိုလိုက်ပြီးကိုညာပြီးဘယ်တော့မှတရားမရဘူး အမှန်ပါဟုတ်ရစိတ်လိုလိုက်သူတရားမရကိုညာသူတရားမရအမှန်ပါစိတ်တိုက်တဲ့ပုဂ္ဂိုလ်သူသေးသေးကိုသေးသေးတရားအမှန်ပါဒီမှာလည်းအတွေးနဲ့အမှန်နဲ့သူသေးသေးကိုသေးသေးပဲအမှန်ပါအတွေးသေးရင်သူတရားရမှာအမှန်ပါအတွေးကလည်းဘလောက်ထိလိုက်နှောက်ရက်တုံးဆိုအောင်းညာနေထိသူလိုက်နှောက်ရက်တုံးပဲဟင်ဒါလည်းဂျန်တိုက်ရတာရှင်ဘုရားတို့တတိဥဆောင်တဲ့ဘက်ကအဲဇာငါးပါးမဟုတ်ဘူးလား ပုဂ္ဂရာကိရိတာဟုတ်ပုဂ္ဂရာရဲ့နိဝရဏ၅ပါးမဟုတ်ဘူးလားမှန်ပါပါအဲပြန်လဲတိုက်ကြရတာပဲကိုညကိုခံပဲသူညသူခံပဲဟင်ပြီးတော့စစ်မြေပြင်ရောက်နေတဲ့စစ်သားတယောက်ဟာလက်နဲ့ပိုက်အိပ်ရတယ်အိတ်ထတော်တို့မှတ်နေအိတ်ခဲမှန်ပါပါနော်စစ်မြေပြင်ရောက်တဲ့ပုဂ္ဂိုလ်ချက်ဆိုကိုဘကဥပမာဟုတ်ဟုတ်နော်ချက်ဆိုကိုဘကပြောင်းဥထားရမယ်ဗျာဟင်အဲပြောတော့စစ်မြေပြင်သွားတဲ့ပြောသည် လင်းနဲ့ကြီးသောထိုးလွယ်လို့ဟုတ်ဗျာအင်းကဟာရီလျှောက်ကြီးလို့မလန်းချင်းလန်းချင်းနဲ့ဆိုရင်မင်းနိုင်မှုနေနေတာတာသုံးပန်းတောင်ဖြစ်လေဟုတ်ဘူးနိုင်မချင်လားသုံးပန်းဖြစ်မလားသုံးပန်းဖြစ်ပါဗျာသုံးပန်းဖြစ်ပါဗျာအဲဒုမာနဲ့ဒုမေဖြစ်တယ်လို့ပေါ့ဒုမေကရိတ်တာကပြန်လာမှပူပြီးဒေါသတွေကဖြစ်လာ ငေါငေါတာများတန်နေကြီးနေတဲ့တေချင်းဆိုးကြီးကအဲ့တော့တို့မှဝေဖန်တို့မေရိတ်တာကကြံလာမှာပူဆိုးဟဲ့ဘောတော့အတိုးချလာမှာဟိုအိုးမဖြစ်လာတာဟိုဗျာဟုတ်ဗျာဒီရိတ်တာကထွက်မှာဘုံဘဖြစ်မလို့ရိတ်တာရဲ့အောင်သားသမီးလေဟုတ်ကလားဒီအောင်ချေဟုတ်ပါဟုတ်ပါ ဟင်အတွေးနဲ့အမှန်နဲ့သူသေးကိုယ်သေးချရတာပဲညာနဲ့တစ်ချက်ညာတစ်ချက်ကိုပဲနာသူကတော့ညာလိမ့်မယ်မထင်တို့ကသာတို့ကိုကြီးထင်လို့ညာတာသူကတော့မညာဘူးအိဋ္ဌာတော့မဖြစ်ငါဘာလို့ရမနော်ဘာကြရမနော် ဟုတ်ကဲ့ဆိုမှသိထားတော့ကိလေသာကမှန်ပါဗျာဟုတ်လားဟိုအိပ်ပြာစီဆိုတာတော့သူကချက်ချင်းသိလို့လားသိပါဘူးဟုတ်ကဲ့ဟုတ်တော့အဲအဲ့လိုဒီကိလေသာကတော့သူကခိုင်းပါဗျာခိုင်းပါ ကလေးတို့ကလည်းကလေးလူခိုင်းတာဗျလူလာဖြစ်တော့လည်းလူလာလို့ဗျအဖိုးဖြစ်တော့လည်းညာလိမ့်မယ်မတင်လည်းခိုင်းပါဗျအဖိုးမို့အဖွားမို့မြာကိရိတာကညာလိမ့်မယ်မတင်နဲ့ဗျညာမယ်တင်သလားညာပါဘူးသူဆရာတော်ဥပါဒိတာပြောနေကြပေါ့ယောဂီတို့တတိတာနာနာထားပြီးရောဗျတတိမရှိလို့ကတော့ ဆရာတော်ကြီးမှုငါလိုက်မထင်နဲ့ဗျာဟုတ်ပါပါဘိုးကြီးမိုးချာလိုက်မထင်နဲ့ဗျာဟုတ်ကဲ့ပါတူမရှာဘူးဗျာတော့တို့ဆရာဥပ္ပန္ဒတာကတို့အဲ့လိုသုံးမလိုက်တယ်ဗျာအမှန်ဟုတ်နော်ဟင်တို့တန္တရာကြောက်ရင်ကြောက်ကြမကြောက်ဆရာကြောက်ပါမယ်အမှန်အမှန်မကြောက်လို့ကတော့မရဘူးမကြောက်ကြောက်ပါဘူးအမှန် နော်အဲ့တော့စိတ်မိပင်ရောက်တဲ့စေသားကကိုမဥဒုတမှာသိနေတာသိနေတယ်သိနေတော့ပေးတာအလိုလိုညအိတ်တာတော့လက်နဲ့ပိုက်အိတ်တာတတိအနေထားနဲ့အိတ်တာဟုတ်ဘောင်းကုန်တာအာမောင်းလို့ကုန်ဟုတ်ကဲ့လားဘုရားကျမ်းမောင်းကုန်ပြီလားဘုရားမောင်းကုန်ပြီလားဟုတ်ကဲ့တတိမောင်းပါဟုတ်တယ်ညာကမောင်းကုန်ပြီလားမေးတာပါဟုတ်တယ် မွေးမရတော့ဘူးအပေါ်မောမကိုပဲအိမ်ပုံပေါ်လေညာလာဒီကိုညာကမောကိုရတော့ကိုမွေးမရတော့ဘူးကိုဟလာဘောရတော့ကလာဟေးဟေးကြောက်လိုက်တာအသာပေါ်တော့ဟုတ်ကလားဟေးအဲ့လိုကိုတို့ကအဲသူဥက္ကုသေးမှာပဲလေတစ်ချက်မှလို့စိတ်ကိုသူနဲ့ကိုနဲ့လူကြမှာဟုတ်ပါဘူး ဟင်မမရင်သူဘက်ကပါသွားမဟောတဲတဲရဲ့ကျက်သားရင်းကြီးဆိုတွေကကျက်ဆွဲဆွဲတို့အဲ့ဒီဆွဲနေသူကျက်ထက်ရောက်မှန်ပါဗျာခုတဘဝရဲ့နောက်ဆုံးစိတ်ဟာတို့ဒုတိယဘဝကိုပြီးမှာလေမှန်ပါဗျာအဲ့တော့ကျက်ဆွဲဆွဲကပြီးသွားတို့ကျက်ထက်ရောက်မှာလေဝယ်ဆွဲဆွဲကလည်းဥယျင်ဝယ်ဆွဲရောက်မှာပဲလေတို့အမတ်ကဥယျင်တော့တို့လူဘဝနာဘဝရောက်မှာလေမှန်ပါဗျာအဲ့ဒီသေးတိတို့ဒီအဆွဲနဲ့အတွေးအဲ့အတွေးနဲ့အမှန်နဲ့ပေါ်ဗျာသေးတိလူရမှာနော်မှန်ပါဗျာဟုတ်နော်လူရမှာလူရမှာမှန်ပါ ဟင်အဲ့တော့အဲဖိုးကြည့်ခြင်းဖွားကြည့်ခြင်းတို့မေးရမှာပေါ့ဟင်ကိုကောင်ကြီးကိုထက်ပို့ခြင်းလားအောက်ပို့ခြင်းလားပေါ့ထက်ပို့ခြင်းပါပါပါအဲ့ခုကိုကောင်ကြီးကိုအဲလိုဘာတို့အထက်အတွက်ကိုဦးတို့ဦးလက်ထားလားအောက်အတွက်ကိုဦးလက်ထားလားမေးရအောင်ပါအဲဦးလက်ထားပါ ဟုတ်ကလားမှန်ပါဗျာဒါဖြင့်ဟိုဟိုဘက်ဒီဘက်ဆွဲတော့အောဘက်ကဆွဲများသလားအထက်ဘက်ကဆွဲများသလားဟုတ်ကဲ့ဟုတ်ကဲ့ဆွဲများပါ အာဘယ်လိုရောအဲကဲဘယ်လိုလုပ်ရသူဆွဲတော့လည်းအောက်ကဆွဲများနေတယ်ကြာအောက်ကဆွဲတော့တတိနဲ့လောအောင်ရောင်းရတာပါဗျာဟုတ်ပါမလားမဟုတ်ပါဘူးပါဗျာဘိုးဘိုးကြီးကြောင့်တော့တတ်တယ်ဗျာတတ်တယ်ဘာလို့လာပါလဲဟိုတော့သူ့မဟုတ်ဘူးမထားဘူးလားဟုတ်ပါပါဗျာဟုတ်ကလားဗျာ တော့ဟေးဟေးတို့ကတကယ်မမတကယ်ဒူရဝင်တွတ်ထားတယ်မှန်ပါပါမှန်ပါများပိုတိပါတယ်သူအတွေးကဒုနာမဲကတ်တယ်အမကမတခါတလေမအားကောင်းလို့ချမ်းသာရင်အမကမေးလိုက်သူမေးနေတာနဲ့ကဖတ်ဆိုဝေကထားတယ်မှန်ပါပါဟုတ်ဗျာမှန်ပါပါဟေးအမှန်နင်းနင်းလေးမရောနဲ့ရောတာတဲ့ဖတ်ဆိုဝေကထားမှန်ပါသွေးဟေးဘယ်ရောက်လို့ရောက်မှမရဘူး တခါတဲ့ကဘာတစ်ဖက်ပတ်ထားတဲ့မောလို့ပြီးဆိုမှပြန်ပြီးဟာတွေးနေပြီဆိုတော့ဟိုကနိုင်ကလည်းပြင်းနေတာဟုတ်ကနာဗျာမှန်ပါဟေးကြောက်ရမယ်မှန်ပါကြောက်ပါဟုတ်နော်တန်တရာကြောက်ရင်ကြောက်မကြောက်เสียကြောက်ခုမိလက်ကတိတာတန်တရာကြောက်တာမတန်တရာကြောက်လို့လုံးမှာနော်မှန်ပါဗျာ သူ့စိတ်ကတော့ဘလောက်မရိုက်နဲ့ရိုက်နဲ့ခင်ဗျားတို့သိပဲခုပြောတာလည်းသိတော့ပါပြီမှန်ပါဟင်နေရှိသည်သားကောင်မျိုးစုံတတ်သားနေတဲ့စိတ်ပဲဗျာကိုချင်းသာစိတ်ဆိုတာနင်းနေမှမရှိတာထင်တယ်မှန်ပါဟုတ်နော်ဓာတူထားတဲ့စိတ်နင်းနေမှမရှိတာအဲ့ဒီစိတ်ပါတို့ဟာဒီအဲ့လောက်မဆိုးသေးပါဘူးမဆိုးဘူးမဆိုးသေးပါဘူး ဆိုးသေးဘူးနော်ဘုအဲ့လောက်ကြီးတော့ဆိုးသေးပါဘူးတို့လည်းရဲရဲမဆောင်ဘူးရဲရဲပြောရဲဟုတ်ကလားသူကတော့ဟိုရဲရဲမရှောင်ရဲတာဘာဖြစ်လို့တော့မယုံလို့လားယုံလို့လားကိုကိုကိုယုံလို့လားမယုံလို့လားအေးမင်းတို့ရတော့ဘူးဟေးအဲ့တော့တပည့်တော်ရဟန်းဘုရားရှင်ကိုအဲ့တော့ဟိုဆရာဆရာတော်ကလည်းဟိုပေါ့ အဲ့ဖရာတော်ကရိုးရိုးမိုးပေါ့တပင်းကြီးရှင်မှာရဟန္တာပါအဲ့ဒီသုလပိညာပါတိကတိကမထီတာလေဟိုဟိုတော်အေဒီတရားပေးတဲ့ပေါ်ဗျာဟာထုတ်တဲ့ပေါ်ဗျာကြောက်တော့ဘယ်လိုလုပ်သိချင်မှာဆိုလို့တဲ့ရေအိုးကြီးကိုအလေတဲ့တဲ့ကဖဲရီတန်ကြောင်းနဲ့ဖောက်နော်မှန်ပါဖောက်ပြီးရေအိုးကြီးကို ဟိုတို့ဘာပေါ်ကောက်ရုပ်ကရုပ်ကိုကောက်ရုပ်ကရုပ်ကိုနဲ့ကောက်ပေါ်တင်းနေတယ်အဲ့ဒီဟိုဟိုရေပြည့်ရွက်တယ်ဗျအောက်မှာလည်းကောက်ရုပ်ပွေကြီးနဲ့ထိုင်းနေကြတညာလုံးကြောက်ထားကိုသွားမှာဟိုမှန်သိနေတာကိုဟုတ်နော်ကြောက်တော့ပြောရတာကြောက်ကံကံတော့ဗျာဟုတ်ဗျာကြောက်ကံကံတော့ဗျာ အဲ့တော့ရေအိုးကဖောက်ထားတော့တစ်စက်စက်မကြောက်စိတ်မထွက်ဘူးလားစိတ်ထွက်ပါစိတ်ထွက်တော့ကော်ရိုးဆိုးကော်ရိုးဆိုးကော်ရိုးကနေခေါင်းရွှဲခေါင်းကနေကူရွှဲကိုကနေအောက်ကဖေအောက်ကကယူခွေတီအကုန်ရွှဲတော့မအိတ်ချင်အောင်လုပ်ရတာတဲ့တညာလုံးတိုက်တာအမှန်ပါနေ့လည်းတိုက်ထားပဲညလည်းတိုက်ထားပဲသွားမှာပြီးပြီကြောက်တာပေါ့သူသွားမယ်လမ်းတလမ်းကြီး နော်မှန်ပါဗျာသူလည်းဧကာရနောပဲထင်တယ်မှန်ပါဗျာသူလည်းတခုဒီတော်လားတကြောင်ဒီတော်လားအောင်လားဖြစ်နေလို့သာဟုတ်နော်သွားရမှာကြောက်တော့လောက်တာလောက်တော့မရလောက်မှကျွေးရလိုက်တော့လူမိုက်တုန်းကတော့ငါလူမိုက်กว่าဆိုဘယ်သူမှခံရလိမ္မာဘဟိဆိုမှအရင်တုန်းကတီးထားတာတရားဝိုင်းချတာ လိမ္မာပါပြီသူမအရင်ကတိထားရဝိုင်းချတယ်အဲ့ဒီမှာကိုလုတ်ခဲတာဒီပုံပေါ်တော့အမှန်ဟင်ပါခဲတာဒီပုံပေါ်ဝဲတာကိုလုတ်ခဲတာဒီမညာမတာလုတ်တာဒီအကုန်ပေါ်တော့တာဘယ်လိုမှအထုံးလို့မရဟင်ဒီဦးကလေးကြီးကုန်တာပဲကောင်းလဲဆိုတာပဲဖင်လဲဆိုတာပဲတရားလည်းမရတာလည်းအမှန်ပဲဟင်ကြောက်တော့လောရတာနော် သူတို့ဘလောက်ကြောင်နေနေဘာမှမရတော့လေဘာမှမလုပ်ချင်ဘူးအလိုလုပ်တယ်ဆိုတာဒုက္ခရမှလုပ်ချင်တယ်ပေါ့မှန်ပါဗျာရလာမတွေ့ဘူးသူမှမလုပ်ချင်ဘူးပေါ့မှန်ပါဟုတ်နော်မှန်ပါဘယ်သူမျိုးမဆိုအလိုလုပ်တယ်ဆိုတဲ့ကဒုက္ခတော့လူကျင်တာကြီးတဲ့ပဲဒုက္ခမရမလုပ်ချင်ဘူးပေါ့ထုံးစံပဲအဲ့တော့ထွက်မဲ့ပြပြဟင်ဟင် ကြောက်ကကန္နာကနောက်တော့ကြောက်ဆုပ်ဆုပ်တယ်လို့ဟုတ်ကလားဟင်စခန်းတဲ့ဝင်လာတွေကိုကြောက်ဆုပ်ဆုပ်ဘူးလားဟုတ်ပါတော့ပါတို့တို့တို့ကြီးကြီးနေစခန်းဝင်နေဆိုလို့ဟုတ်ပါတယ်ဆရာဟင်တောက်တယ်လို့လည်းရှိပါဆရာတက်တယ်လို့လည်းရှိပါဆရာဟိုတော့တို့တို့ဘယ်လောက်လောက်ထားတော့ဘုဒ္ဓိတာစခန်းကဆယ်ရက်ပါအမီပေးတာနဲ့ဒူပါတယ်ဟုတ်လုံထားမှာမဟုတ်ဘူးနဲ့ပါပါဟင်ပါပါ ဟင်ရိုးစိတ်လေးတော့စေတာဖွဲ့ဖို့ဟုတ်ပါဘူးဟောဟာမတူပါဘူးဗော်လန်တီယာတတ်နေတူပါမှန်ပါပါဗော်လန်တီယာတတ်ပဲဟင်ဆေးရမပြေတာတော့တတ်တာဟုတ်နော်ဟင်ပြေတာအဲ့တော့တင်းခံရမဲ့ငရေကတင်းအခုကြုံနေရတဲ့ဒုက္ခတဲ့ဆရာတော်များစွာသာတယ် အဲ့ဒီငရဲတတိတော့ကြည့်လို့မရဘူးလားအဲ့ဒါလို့တော့မင်းငါမင်းသွားမဲ့ငရဲကြီးကိုငါမင်းအောင်တော့မပြနိုင်သို့တော့ငရဲတတိတော့မင်းအောင်ပြဒီလိုဆိုတတိတော့ရုပ်ပြဟုတ်ပြအမှန်အမှန်ရုပ်အောင်ပြပြဆိုကဲအဲ့ဒီရွာသားတွေခေါ်နေမှာပေါ့ဗျာကျောင်းသားကိုကြီးနေခေါ်နေမှာပေါ့ဗျာ တို့လက်ပံသားတို့ဘာတို့အစည်းပါတဲ့ဟာတွေလေဟိုမိချက်ချင်းတောက်မဲ့ဟာပေါ့မှန်ပါအစည်းပါမဲ့သားတွေကိုခုတ်ခိုင်းခုတ်ခိုင်းဒီကြောက်ရှာကြီးပေါ်ပုံခိုင်းတို့အမြင့်ကြီးတခါတဲ့အကျဲကြီးကြောက်ရှာကြီးရှိသလောက်ပုံပုံပြီးအဲ့ဒီသူခံရမဲ့အဝီဒီငရေကနေရေမီးလေးကိုသူ့တကူနဲ့လက်နဲ့ယူပြီးအဲ့ဒီတဲ့ကိုတောက်ဆိုပြချတာချက်ချင်းဟုတ်ဘူးပြာဖြစ်သွားတာ အဲ့ဒီမှာရင်ခေါင်းကြီးသွားပြီးအကြောက်ကြီးသွားပြန်လို့အဲ့ဒီတော့ဒုတိယအကြိမ်ကြောက်ကန်ကန်ရပြန်လို့ဟုတ်မို့မှန်ပါဘူးဟိုလိုဝါလာရှင်ဘုရားတို့ဟိုလာကဘာတက်တဲ့ဒုံးကြီးလူထင်တယ်ဟင်ဟင်တော့ဒီရှိနေတဲ့ဘောကလေဓုဖောက်ဖို့တခါပြန်အားနဲ့ဒိန်းစုကာတကူဒါနဲ့လာကဘာရောက်လာကဘာကထောင်လိုက်တဲ့ဒါကြီးဟိုမှာ အဲဒီလိုဝဲရမှာကိုကန့်လာဝဲရမှာဆိုဒုံတစ်ချက်ဖောက်တော့မှကန့်လာကြီးဖြစ်အောင်ဆိုလို့ဒီမှာပေါ့ခုလည်းဒုံတစ်ချက်ဖောက်ရတာဗျအဲဒီတာမတီအထောဝေယဝိသတဲ့တစ်ဖက်ကလို့တော်ဝေယဝိသတဲ့တော်တော်တန်လို့ဆိုပါတယ်တရားတဲ့တစ်ဖက်ကအာထုတ်မရဘူးလောက်ထားပဲသူကလည်းမရရတဲ့နည်းနဲ့ဟုတ်နော်ဒါတို့ပြောတဲ့အတိုင်းဒီအိုးကြီးရွဲ့ဟုတ်ဗျာဟင်တခါတည်း အဲရီရီသိုးနေအောင်ကိုလုပ်ပြီးထိုင်လာတယ်တို့ကြည်ချင်းစီတို့ဒီလိုပြောလို့ဟုတ်ကြီးတော့မလုံးလိုက်ဘူးဟင်ဒီတော့ကြီးဘယ်မှမခံနဲ့တော့ဟုတ်နော်ဟင်ဟိုမေလကဒိတာပြောတာနော်တို့အဲ့ဒီမေလကဒိတာလောက်ဆိုးပါဘူးဆိုးပါဘူးဆိုးပါဘူးဒီလောက်တော့မလုံးနဲ့ဘူးဟင်ကိုကိုကိုဒီလောက်မကြမ်းနဲ့ဘူးအပြင်မမခံနဲ့ဘူး အမအဘူမရှိုးသေးဘူးခင်ဖိုးရှိကအဲ့တရဲ့တော့ထိုင်းနေဟိုတစ်ဖက်စိတ်တာလာတောင်ကတောင်ကြားတဲ့ကကိုရင်လေးကစာပြန်နေတပေါ့အရှင်ဘုရားတို့ကလည်းဆိုရင်စာပြန်မပြောမပေါ့တို့တိခိဘုရားရှင်လက်ထက်ကနိဒပတက္ကသဝကမတိ ဟိုတို့ပါတော့တိုးစော်တဲ့ခါထာနေမှာပေါ့အာရမထနိကမထယောဇထဗုဒ္ဓသာသနေဆိုတာလေဟင်ဒုနာတပြေစုနောသင်္နနလခါရဝကုံစရောဆိုလေဟုတ်နော်ဟင်အဲ့ဒါကိုကိုရင်လေးကပါတာအဲပြန်ဟိုစာပြန်နေတော့ဗျာဟင်ဗုဒ္ဓသာသနေဆိုဘုရားရှင်ရဲ့သာသနာတော်၌ရှိသောတရားတော်မြတ်တို့အာရမထ ကြိုးစားလိုက်ကြသံပါနေကမထပါထထကြွားကြွားကြိုးစားလိုက်ကြသံပါယုံစထပါမဆုံးမနစ်အားတက်လိုက်ကြသံပါကိုရင်လေးကအော်နေတာဒီဟာလေခုနမိလခတိတာကလည်းထိုင်းနေတော့ဒီနားတဲ့ဝင်နေတော့ဟုတ်ဗျာဟင်အဲဖင်းပြောင်ကြီးကတို့ကျူးထီယံအင်းလေးကို မင်းချေပြစ်သူကျူထရံကတော့ခင်ဗျားတို့တင်တွေ့ဘူးပါဘူးကျူတို့အောက်ပါကြည့်တာကျူပင်ဆိုတာလေမှန်ပါဘူးဝါသေးသေးပေါက်စားလေးလေးပေါ့ဗျာမှန်ပါဝါသေးသေးပေါက်စားလေးလေးတကယ်သေးသေးလေးတကယ်သေးသေးလေးတို့ဝါလောက်လက်မန်းလောက်တော့မရှိတော့ဝါလေးဗျာအဲ့ဒါလေးလေးသိသိပြီးရဲ့တော့ကျူထရံပြဖြစ်တာလေမှန်ပါပါဟင်ဟင်ဟိုကာတော့လေသူကအဲ့ဒါမျိုးကာတာလေမှန်ပါဟင်အဲ့ဒါကိုကျူထရံအရင်ကိုခေါ်ရတယ်ဟင်ဘိုးတော်လေသူကအဲ့ဒီကျူမိုးနဲ့ပူတာများပါတယ် ဟင်ဟိုတို့ဟွာပေါ့ဗျာဒူဒူတော့ကလေတော်လို့ပေါ့ဗျာဟင်အဲ့ဒါမျိုးကျူတန်တဲလို့ခေါ်ပါတယ်အဲ့ဒါကိုဆင်ပြောင်ရင်းနင်းတယ်လို့ဆိုတော့ဆင်ပြောင်ကြီးအားနဲ့ကျူတန်တဲနဲ့ဘယ်တော့ပွာတော့ညာကြီးပွာပါဟင်ဟင်အဲ့တိုင်းတို့ဒုနာတမိစုနောတေနံဆိုတာတို့တတိညာဆောင်ထားတဲ့ညာဆင်ပြောင်ကြီးရတယ် ကိလေသာကျူထရာအိမ်ကိုအဲ့လိုနင်းကြည့်ပါနင်းပြလိုက်ကြပါလို့ပြောတာဟုတ်ကလားလားမှန်ပါဒါကသူပေးတဲ့ဥပမာဟင်ဒုကတော့ဘယ်နေတော့ကျူးစင်ကြောင်ကြီးနဲ့ဒုကပါပါဘူးကိရိတာကစင်ကြောင်ကြီးထင်တာပဲမှန်ပါပဲဒုတတိကဘယ်လောက်ရှိတော့ဒီရမှာကျူးစင်တော့လား ဒါပြအဖိုးကနေပါလားကိလေသာကနေပါလားဟင်ခုကိလေသာအနှင်းခံနေရတာလားအဖိုးတို့နင်းသလားကိလေသာအနှင်းခံရဟုတ်ကလားဗျာဟင်အဲဟိုမှာတော့အဲကိလေသာကအဲသူ့ကိုနင်းနေတာကိလေသာရှိတာမှမဟုတ်အခုမှခုပြေးမမလို့ဘူးအခုမှခုပြေးတာမှကြည့်ပါလားဘယ်နာကြံသေးဘူး မမှန်လို့သူကြောင်းပြောတာမှန်ပါဗျာဟုတ်ဗျာမှန်ပါဗျာတောင်ကျူထရာငါမငင်းနေဟိုဟိုဟိုနင်းစရာရှိနေဦးမယ်ဒီမှာနင်းစရာတောင်ရှိအခုနင်းပြေမှန်ပါဗျာတတိတစ်ချက်နင်းတစ်ချက်ပြေတာမဟုတ်ဘူးလားပြေပါလေဟင်ဟင်အဲပြေတဲ့ဟုတ်တာပဲဒုက္ခမနင်းလို့မနင်းလို့ဟင်အဲ့တော့ဝိပုဇ္ဇရာတော်ဘုရားကြီးတို့ပြောအောင်ဝိပုဇ္ဇရာတော်ဘုရားကြီး တို့တရားဓမ္မတွေဘာမှလို့ဘူးဗျဝရိယလေးလို့ဝရိယလေးလို့အကုန်ပြီးဆုံးတယ်ဗျတို့သုတပညာစေတပညာတွေအကုန်ရှိတာပဲဆရာသမားမျိုးမျိုးနဲ့လာကြတာလေမှန်ပါပါဟင်လူတော်ဝိရိယလေးတစ်ခုပြတို့ကတော့တိုက်ရိုက်ပါလာပြန်လို့လိုက်မယ်တို့ကြည်ချင်းနေပြင်းတာလေးတစ်ခုပြမှန်ပါပါဝိရိယမကြည်တာလည်းပြင်းတာတူတူပါပဲဟုတ်ကလားမှန်ပါပါအဲ့တော့ဝိရိယလေးလူတာပဲဆရာတော်ကြီးတော့တာသာထိုးထိုးပြောတော်တာလေ တို့ကတော့တို့တို့ကြည်ချင်းနဲ့တောင်းထိုက်ထိုက်တာနာကိုတို့ဘာသာပြန်ထုတ်လိုက်မှထင်တယ်တို့ကြည်ချင်းတွေပြင်းလာလေးတစ်ခုပဲဗျာဟုတ်လားဘာလို့တော့ဘုံဒီလာလေးတရားလုံးလို့ပုံမှန်လို့မလားတရားကဘုဘေချာမှာတော့များဟုတ်ရဲ့ပါဟင်ဟောမအင်ဟုတ်ကလားအဖိုးအဖိုးတရာဖိုးအဖိုးခုရှာခုရတာကြီးဘူး ဟုတ်တော့မှန်ပါပါဟင်တို့မနေ့ကလည်းပြောခဲ့ဘူးတဲ့ထင်တယ်နော်မှန်ပါပါအင်းယုံမထက်တဲ့သွန်လေးမျိုးဆိုတာဒါရှင်ဘုရားတို့ပြောနေကြနေမှာပါဘီတိသေဝေဒီသုဒ္ဓဗုဒ္ဓတိယရဏတိဆိုတာလေဟင်အဲဒီမှာအဲဆေးကလည်းယုံမရဏသူမလည်းယုံမဆောင်ထက်တယ်ရဏသူမရဲ့အကျိုးရသူတော်ကောင်းကလည်းယုံမသူတော်ကောင်းအကျိုးရတယ်မှန်ပါပါအရေးကြီးတော့ကိုတတိကိုယုံမဆိုတာမှန်ပါပါကိုတတိကိုမယုံတာဖို့ဘသူသွားပြောလို့ ဟုတ်ကဲ့အဖို့တရားမယူဘူးလို့လေကိုသာဒီကိုမယုံတာဘသူတော့ပြောအပြစ်ဆိုခြင်းပြီးလို့ပြင်းတော့ပါဘိုးရပုတ်ကလာဒီအဲ့ဒီကိုရီလေးကအဲ့ဒါလေဟိုဘက်ကစာကျယ်ရေးစာပြန်နေတော့အဲ့ဒါဒီဘက်ကမုတ်ဆိုးကဟောတာငါကိုရည်ရွယ်ပြီး အဲဆိုးနေတဲ့စာပဲကွာဒီတိုင်းမှာလုပ်မယ်ဆိုလှုပ်ချပြတာအောင်သွားတာမှန်ပါပါဟုတ်နော်ဒီလောက်ရိုင်းနာကြီးတောင်အောင်နေတာဟုတ်နော်အင်းတို့ရန်ကုန်ကဟိုတို့အင်ကောင်းကြီးနေတဲ့ဥယျာဉ်ပြောနေပြောမှာပါပဲမေးရှိဟင်းကျမ်းရင်လည်းဆူးလိုခရောင်းလိုကျမ်းပါဒါဆိုလည်းဟာကျမ်းတာဆိုဘယ်သူမှနေမ ဟုတ်ဗျာပြောရင်လည်းနုံလို့ပြောပါဟာဒါဆိုလဲအဲနင်းရင်ဂျုံနာစကားဆိုလူမနေဘူးလေအဲ့ဒီမလဲမပြောမဆိုလေးကလူနင်းကောင်းတယ်နင်းတရားကြီးအဲ့ဒီနင်းဟုတ်ဒုမာရီကမပြောမဆိုလေးတွေမဟုတ်ဘူးဟုတ်တယ်လေပါပါဟင်ဟိုမိလခဒိတာကြီးအကျမ်းတော်ဘယ်နဲ့တော့ဟုတ်သွားတာထင်တယ်ပါပါဟင်တကယ်သူတော်ကောင်းရေမကြီးတွေကြတော့ဟုတ်သွားတာပဲတော့ တို့အဲ့ဒီမပြောမဆိုလေးတွေကြားနေတာဗျာဟင်ညာသေးရာကြီးအဲ့ဒီမပြောမဆိုကြမှာဗျာဟုတ်ကလားအမှန်ပါအဲ့တော့တို့အခုဒီကနေ့ပြောတာတော့အိမ်ကြံလဲဆောင်းဗျာအိမ်ကြလည်းအာထုံးပြီးကျေဘူးတို့မနေ့ကလည်းပြောပြီးပဲအနည်းဆုံးတစ်နေ့နာတညနာယူဝက်ဒီအစာကျူတာကမ်းပါကျူစားပေးပါဒီမလားပါနဲ့ကိုဖရာကံကကျူစားစား ကြိုးစားနေနေအဲ့ဒီကရှုမှတ်နေတာနဲ့ဒုရှုမှတ်နေတာအချင်းချင်းဖက်သွယ်ဖြစ်နေတာပဲအမှန်ပါပါဟုတ်ဗျာတို့ဒီကဘလောက်ပဲရှုမှတ်နေနေကိုယ့်ဘက်ကဘာမှမမလုပ်ဘာမှမဝင်ဘူးဗျာမှန်ပါပါသူတော်ကောင်းစားစားမင်းအတဲ့နေရာကမမင်းအတဲ့နေရာကအဝေးကအနီးကတို့လူသားတွေအတွက်လှုပ်လှုပ်ပေးနေတာမှန်ပါပါဟုတ်ဗျာမှန်ပါပါတခါဟိုတို့ကလည်းဟိုပြောဒီပြောပြောဦးမယ် မိဂိုင်ယောဂဆွေးနေတဲ့လူမမာဘူးဖြေးကူလို့ဘယ်လိုမှမရတော့ပဇာနှစ်ခုတွားနှစ်ခုကြားကိုဇွန်းနဲ့ကလန့်ပြီးဖြေးထည့်ရလို့တဲ့မှန်ပါသူတော်ကောင်းကြီးများကသူတို့ပရိသတ်တီကိုအခုဖြစ်နေတဲ့ကာဆုကကြကြီးထဲမှာတန်းလန့်ပါမှာကိုလို့ အလိုက်ပင်လေးပါရင်တက်တာသဘောကံလာကြီးပါရင်နာကြမလို့အဲ့တော့သူသူပိဋကကိုပိဋကမနာရဘူးမနဲ့၃နာရီမှထထားပြီးအလုံးလုံးပေးနေရပါတယ်ဒီအဝေးကအမိကတို့မြင်တာတွေရောတို့မမြင်တာတွေရောအများကြီးပါမှန်ပါဗျာတို့အတွက်လုံးလုံးပေးနေကြတာဒီတို့က၃နာရီဆိုခေါ်နေတယ်ကျင်းရွာတဲ့ဝင်သွားလိုက်၃နာရီလောက်ဝင်သွားလိုက်ပဲလို့နေတို့ ခေါ်ခေါ်လို့ပြောခေါ်လို့မခေါ်ဘူးလို့အဖို့ပဲနဲ့ပါဟုတ်ပြီပါလေဖြစ်ပါလေဟင်ရှိပါလေဘုရားလုံးလည်းရင်ဘုရားရှင်းတယ်ဆိုပြီးရှိပါမှန်မှန်ဘုရားသုံးနာရီကတို့ဟောဟိုပြောနေကြတိုင်းဆိုတော့ဘာတော့များမနေ့ကနေနဲ့အဝေးဆုံးချိန်ဟာသုံးနာရီဒါမို့အေးဆုံးချိန်တတ္တဝါတိုင်းပေကလေးတွေကဆက်ရှိရတတ္တဝါအကုန်လုံးအေးရတယ်အဲ့ဒီချိန် အေးဆုံးချုပ်လို့ဆိုတယ်လာရကလာတဲ့မှာတပူတွဲဟာအေးဆုံးမနစ်ကတပေါင်းနဲ့အဝေးဆုံးမှုတယ်ဟုတ်နော်ဟိုနတော်တို့ပြသူတို့ကချမ်းသာနော်သူကဘူဝါလာပြလေတိုက်လို့ချမ်းသာဟိုကတပူတွဲကိုဈေးညာကမ္မတာစီချမ်းကြည့်ပါဩကလာညီကအေးအေးဟိုအနှွေးတာမရှိတော့ဘူးလေဈေးညာကမ္မတာညစီချမ်းကြည့်ပါဩကလာ အေးကအောက်ကနေထိုးဖောက်တာအေးဆုံးလာပြီတပူတွဲခြေခိကပြောတာအခုတော့ဥရုဖောက်ပြလို့ဟုတ်ချင်ပါဟုတ်ပါအဲ့တော့အေးဆုံးချိန်ကမနဲ့၃နာရီဒီခေတ်ချိန်လေအဲ့တော့သူတို့ကောင်းသားသားကသူတို့ပိဋကဒီဒီကတ်ကြီးတဲ့ကိုကန့်ကမပါရအောင်၃နာရီလောက်မှထားအိမ်မောကြနေတဲ့ချိန်မှာသူတို့မနှောကနေကို ။ဒါနဲ့ချင်းကအိမ်မဲနဲ့ပေးမဲလျှောက်သွားနေတကူ။ဟင်မှန်ပါဗျာ။နေနေချိုက်တဲ့အိပ်ပျော်တာအဲအဲ့ဒီအိမ်မဲတဲ့အိမ်မဲနေတဲ့အချိန်ကိုအိပ်ပျော်တယ်လို့သာကမဆိုဘူးမနိုးတဝက်နိုးတဝက်ချိန်ဟုတ်ဗျာနေနေချိုက်တဲ့အိပ်ပျော်တာကအဲ့ဒီ၃နာရီ၃နာရီအိမ်မောကြကေပါအိမ်မဲမဲခဲပါအဲ့ဒီချိန်မှာမှပူတော်ကောင်းစားစားက သူ့ဝေနေရတယ်လှပို့နေရတယ်မှန်ပါဗျာဟင်သူတော်ကောင်းဒီဘက်ကတာဝန်ကြီးပါတယ်တို့ဒီဘက်ကတာဝန်ကြီးဖို့အထူးလိုအပ်တယ်ဟုတ်ကလားဗျာတို့ပါကိုယ်ဘက်ကတော့မှလည်းသူတော်ကောင်းတွေပူတာကိုယ်ရဲ့ရောက်မှာပေါ့မှန်ပါဗျာဟင်ဘိုးကတော့ရွာနေနေရေမခံရင်မတင်ပါဘူးဟုတ်ဗျာဘိုးရွာရင်ကိုယ်ဘက်ကရေခံဖို့အထူးရေးကြီးဗျာ ကဲသွားကြသူဗျာမှန်ပါဗျာသာဓုပါသာဓုပါဗျာမဟာဗောဓိမြတ်ဆရာတော်ဘုရားရှင်သက်တော်ဘုရားတော်ရှိ၍ဓမ္မတော်ဘုရားရှင်ဓမ္မတော်ဘုရားရှင်ဓမ္မတော်ဘုရားရှင်သာရ

ရှိပါ၏သာမန်ပါစေသာမန်ပါစေလမ်းသာပါစေသာမန်ပါစေသာမန်အမြတ်မေတ္တာပြုဝေချကုန်သော တခါတကမအပေါင်းတို့လည်းပဲကိုဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဟုဆိုအားသောကာယဒုက္ခစိတဒုက္ခပဋ္ဌာနာတို့ဖြစ်ပြီးဝါကြပြီလေထူချမ်းသာသောကိုချမ်းသာသောစိတ်တို့ဖြင့်လောကီလောကုတ္တရာနတ်ပြာသောအကျိုးတရားတို့ကိုတူပွားအောင် ကြိုးစားနိုင်ကြပါစေ။ဘိက္ခုနဲ့မြတ်တေဗျာ။သာဓုသာဓုသာ